ဒီကနေ့1342ခုနှစ်မရောလာပြီနေ့ဖြစ်တယ်မရောလာပြီအဖိနေ့ကသာသနာ့ဤဓမ္မ30ကြိမ်မြောက်မြစ်ပါလီပွဲမြစ်ပါရဲ့မနေ့ကပါအဲဒီမနေ့ကမြစ်ပါလီပွဲကျင်းပါတော့ကဘုန်းကြီးဟောခဲ့တဲ့တရားကိုဒီနေ့ထပ်ပြီးတော့ဟောရမယ် အဲဒီတရားကလည်းဒီနေ့ကပြောခဲ့ပါပြီဇံဝလာဒီနေ့ကဟောရတလကို၄ချိန်အနည်းဆုံးဟောနေတော့တည်နေတယ်တည်နေတယ်လာသာရှိရလာသာရှိရလာပြည့်လာခွဲအဲဒီလိုဟောနေနောက်တော့ကမ္ဘာဌာနစရိယာတွေလည်းဟောရအောင်လို့လာပြည့်နေ့လာခွဲနေ့တော့ပဲခွန်ကြီးဟောပြီး သာသာရှိရလားဆိုရှိရသူတို့ဟောဖို့ရအဆုံးပေးတာနောက်တော့သမထနာရှိရတွေကလည်းမရလာတာနဲ့ဘုန်းကြီးလည်းသက်သာအောင်လို့တလားတလားဘုန်းကြီးလာပြီးဒီချိန်ချိန်ပဲဟောပါအားလုံးတစ်ခါတစ်ခါကြတော့တရားအထူးဟောတဲ့ပုဂ္ဂိုလ်တွေပေါ်လာတဲ့အခါဘုန်းကြီးဟောမယ်နေသူတို့ဟောခိုင်းမှာဘုန်းကြီးဟောတဲ့တရားတွေလည်းစုံနေပါပြီကြာလာပြီဟောလာတာอืมဒီရင်မဲ့30 ဒီချိန်ရောက်နှစ်ပတ်လဲဆို32နှစ်ရှိပြီဒီတွင်းမှာဟောတဲ့တရားတွေအနဆုံးနေပါအခုဟောတာလည်းဟောဘူးသားဟောဘူးတဲ့အဟောင်းတွေပါပဲအစ်စ်ရေလည်းမဟုတ်ပါဘူးအစ်စ်တွေဟောမယ်ဆိုတော့ဟောကြတော့ရှိပါဒါပေမဲ့လို့ဝိပဿနာရှင်နည်းနဲ့စပြီးတော့ဘုန်းကြီးကဟောနေတဲ့တရားတွေဟောတာကောင်းတယ်လို့သဘောပေါက်ပါလေနားတဲ့ပုဂ္ဂိုလ်တွေလည်းပို့ပြီးနားလည်အောင်အရေးကြီးပါတယ် အဲဒါကြောင့်ဆောင်းမုတ်ကလေးတွေပေးပြီးတော့ဆောင်းမုတ်ကလေးတစ်ပုံးတစ်ပုတ်ဆိုရင်ကိုဝိပဿနာလုပ်ငန်းစဉ်လုပ်ပုံလုပ်နည်းတွေဉာဏ်စဉ်တက်ပုံတွေရောအခြေခံနေရာချင်းအချင်းချင်းသင်ကြားပါအခုပထမဆုံးဒီနေ့ကလည်းဆိုပြီးပါအထပ်ပြပြောဝိပဿနာဉာဏ်ဆိုတာပဲအရှိဖြစ်တဲ့နည်းလား မေးရဝိပဿနာညာဘယ်အရှုဖြစ်တယ်အမျိုးမျိုးသောပုဂ္ဂိုလ်တွေကသူတို့နီးနဲ့သူတို့ဝိပဿနာရှုအောင်ရှုနေတယ်ဟောကြတာရှိပါတယ်အဲ့ဒါတွေဘုန်းကြီးကတော့သူတို့ပြင်ပြောပါဘူးသူကဘာဟောတယ်ဘသူကဘယ်လိုဘာစသဖြင့်ဘုန်းကြီးကတော့ပြင်ပြောတော့ဘုန်းကြီးကတော့မလိုလားတဲ့ပုဂ္ဂိုလ်ကဘုန်းကြီးဟောတာတွေပြင်ပြောတဲ့ပုဂ္ဂိုလ်ရှိဒါပေမဲ့သူတို့လည်းဘုန်းကြီးကဘယ်မှမဆိုင်ပါဘူးကိုတရားကိုဟောပါတယ် ဝိပဿနာရှိတယ်ဆိုတာအကျိုးစဉ်းစားဆင်ခြင်ပြီးတော့အိစ္ဆဒုက္ခအနတ္တကျိုးဖြစ်ဖြစ်ဖြစ်ဖြစ်ဒီလိုဆိုပြီးတော့အဲဒီရှိအောင်ရှင်နေတယ်သူနည်းရဲ့သူညွှန်ကြားနေတာလေရှိကြပါရဲ့ကျိုးလဲအာနာပါနာရှိနေတာနဲ့ဝိပဿနာရှိတယ်ဆိုပြီးတော့အာနာပါနာရှိဖို့ဒီလိုညွှန်ကြားနေတယ်ရှိပါတယ်အဲဒီခွန်ကြီးကဘာမှမပြောပါဘူးကိုနည်းနဲ့ကိုသာဟောရတယ်ဝိပဿနာဉာဏ်စရာပဲအရှိဖြစ်သည်နည်းဆိုနားလည်ထားဖို့လိုပါတယ်အဲဒါကြောင့်ဒီမေကွန်လေးနဲ့အဖြစ် ဆွဲလန်းနိုင်ရငါခန္ဓာမှန်စွာရှိ၍ဖြစ်သည်အဖြေနဲ့အဲဒီသံဃာဝိလိနှစ်ပုဂ္ဂိုလ်ရှိစွာစဆိုရရဲ့ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိ၍ဖြစ်သည်ဆိုသုံးတော့ဆိုဘယ်ဟာ ရှိ၍ဖြစ်သည်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 အဲ့ဒါတွေအစဉ်အမြဲတီးနေတယ်လို့ထင်တယ်ပြည့်ပြည့်သွားတယ်လို့မသိဘူးအမှန်ကုန်မသိဘူးယုတ်ဉာဏ်တရားမျှပဲလည်းမသိဘူးပုဂ္ဂိုလ်တ attva ငါသူဒီလိုထင်နေကြတယ်အဲဒါကြောင့်ဒါဆွဲလန်းနိုင်တယ်တဲ့အဲဒါဆွဲလန်းတာပဲမြဲတဲ့နေရာချင်းဆွဲလန်းတယ်ချမ်းသာတဲ့နေရာချင်းဆွဲလန်းတယ်ငါပဲသူပဲပုဂ္ဂိုလ်ပဲတ attva ပဲအသက်ရှင်နေတဲ့ကောင်ပဲဒီလိုဆွဲလန်းတယ်အဲဒါကဆွဲလန်းနေရှိနေတာပဲစာပေကျမ်းကဘုဒ္ဓရတတ်တဲ့ပုဂ္ဂိုလ်တွေက ယုံနာအနိစ္စဒုက္ခအနတ္တတွေဟောတော့ဟောပါရဲ့ဒါပေမဲ့သူတို့ကိုယ်တိုင်လည်းပဲဖြစ်ပြယုံနာတွေကိုအမှန်တိုင်းသိအောင်မရှိရင်ဆွဲလမ်းမှုရှိသေးတာပဲအခုဖြစ်ပြယုံနာတွေရှုနေတဲ့ပုံကလည်းမရှိမိတဲ့ခါတည်းရှိတယ်အဲ့ဒါတွေလည်းဆွဲလမ်းနေတာပဲသူကဖြစ်တိုင်းဖြစ်တိုင်းနေအမှန်တိုင်းသိမှဒါကြောင့်ဆွဲလမ်းနေရငါခန္ဓာမှန်စွာရှိဖြစ်ဆွဲလမ်းနေရငါခန္ဓာမှန်စွာရှိရသည်တဲ့အဲ့ဒါဒါကရတော့ဆိုလို့ရှိရင် မြတ်စွာဘုရားဤတတိတာဝကတွေရဲ့အကြီးအမြတ်ဆုံးဖြစ်တဲ့အရှင်သာရိပုတ္တရာကဟောထားတဲ့တရားပါရှင်သာရိပုတ္တရာဟောတာကလည်းသူစိတ်ကူးနဲ့သူဟောတာမဟုတ်ပါဘူးမြတ်စွာဘုရားအလောင်းတော်ဘုရားဖြစ်အောင်အားထုတ်လာခဲ့တာအဲ့ဒီအားထုတ်ပုံအားထုတ်နည်းအတိုင်းမြတ်စွာဘုရားဤတတိတာဝကတွေကဒီတိုင်းအားထုတ်ရတာအဲဒါကြောင့်မြတ်စွာဘုရားကိုယ်တိုင်စောစောက အားထုတ်လာခဲ့တဲ့တရားအဲ့ဒီတရားနည်းအတိုင်းရှင်သာရိပုတ္တရာကဟောထားပါတယ်ရှင်မာကုဋိကဆိုရက်ညာနာမထေရကြီးကရှင်သာရိပုတ္တရာကိုမေးတဲ့သူကညာနာပဲဘာလို့မေးတာတော့ဆိုမသိလို့မေးတာမဟုတ်ဘူးနောင်လာနောက်သားတွေမှတ်ပြီးတော့အောင်လို့ သူကိုယ်တိုင်ကယဟနာပုဂ္ဂိုလ်ကမေးပြီးရှင်သာရိပုတ္တရာကဖြေရတယ်ဆိုတော့ဒါဘယ်သူမှသာမြတ်ဖြစ်เสียမရှိပါဘူးဒါကဒီတိုင်းပဲလိုက်နာပြီးတော့ကျင့်ရမှာအဲ့ဒါကိုရှင်သာရိပုတ္တရာဖြေရတယ်ဒီလဝတ္တဥသောကုဋ္ဌိကဘိက္ခုနာဣဇိဝါဒနခန္ဓာအိဋ္ဌာတောဒုက္ခတောရောဂတောဒါနာတောသံလာတော အကတောအာဘာရတောပရာတောပါလောကတောပုညာတောအနတ္တတောယောနိသောမနသိကာတဘာရှုပုံတွေကဒီမှာညနေတော့ကြည်ရပါတယ်လူရင်းတော်ဟိုတင်ဘုရားရှုတော်ကအချင်းချုပ်ပြောတာတော့အဖြစ်ပြက်ပါပဲခြေတိုင်းခြေတိုင်းပြီးလို့ဒါလေးပါပဲအာဟုသောကုဋ္ဌိကငါးရှင်ကုဋ္ဌိကသီလဝဒသီလနဲ့ပြည့်စုံသောဘိက္ခုနာယံဤဥပဒနာရှိတော့သီလလည်းပြည့်စုံ သီလမပြည့်စုံလို့ရှိရင်အပြည့်ဘူးရဟမှာအရေးကြီးတယ်ရဟမှာသီလစင်ကြယ်မှာတရားထုတ်လို့သမာဓိဉာဏ်ဖြစ်တာသီလမစင်ကြယ်ပဲနဲ့ဆိုလို့ရှိရင်သီလပြည့်နေတဲ့ပုဂ္ဂိုလ်တရားရှုမှတ်ပြင်တယ်လို့သမာဓိဉာဏ်မဖြစ်ဘူးဒီဟာလာမှုရှင်းတာနေလဲဒီတိုင်းပဲမြတ်စွာဘုရားကြီးတော်ကလူပုဂ္ဂိုလ်တွေပါဆိုလူပုဂ္ဂိုလ်တွေလည်းပဲသီလပြည့်နေရင်သမာဓိဝိပဿနာမဖြစ်ဖို့ကများပါတယ်ဒါပေမဲ့လို့အဲ့ဒီ တရားအထုတ်ခါဏီဖြစ်ဖြစ်တရားအထုတ်နေစေဖြစ်ဖြစ်မသိတဲ့အမှုတွေမပြုတော့ဘူးဆိုတော့စိတ်စင်ကြယ်သွားရလို့ရှိရင်တော့တချို့ပုဂ္ဂိုလ်တွေအဲဒီလိုအထုတ်ရင်လည်းတရားဥပဒေကြဆိုတာရှိပါတယ်။မြတ်စွာဘုရားလက်ထက်တော်ကလာလူတယောက်ကငါးတွေဖမ်းပြီးတော့ငါးတွေကိုစီဝါရေးလုပ်နေတဲ့လူတယောက်အဲဒါမြတ်စွာဘုရားလာတဲ့ခါကလာကြတော့ ရာသူဥနာဖြတ်လာတာသူကအဲ့ဒါသတ္တဝါတွေကိုတောက်ခွေရပြုလုပ်ထားတဲ့ဟာတွေကိုလက်လွတ်ပြီးတော့အသာလေးဖျားကိုသူကယူသည်ပြီးအဲ့ဒီကံမြတ်စွာဘုရားကတရားဟောတယ်တရားဟောတဲ့ခါကာလတည်းကအဲ့ဒီတရားနာနေရင်သောတာပန်ဖြစ်သွားတယ်နောက်လည်းသတ္တဝါတွေကမတတ်တော့အဲရှင်းတော့တော့သူသီလမရှိတဲ့ပုဂ္ဂိုလ်ဒါမှမဟုတ်ဘုရားတရားနာမနာခင်ကလေးကသူ နည်းနည်းတော့စိတ်ကောင်းလုံးကောင်းရှိတယ်ဆိုရမှာပေါ့လေဘုရားလာတာနဲ့ဒီဘတ်တော်တွေကိုသတ္တာကိုပယ်ထားတာကိုဘုရားတရားနာတော့မတတ်တော့ဘူးဆိုတဲ့အနေဖြစ်ပြီးတော့ဘုရားဟောတဲ့တရားနှလုံးသွင်းလိုက်တော့ချက်ချင်းပဲဒီခဏလေးတွင်မှာတော့တာပါဖြစ်သွားတယ်အဲလိုပြီးလာဆင်ကျင်မှအဲဘုရားတရားနာပြီးတော့လည်းပဲနောက်ကျရင်ငါပြင်းကြီးသူများအသက်တွေတာအောင်မှာပဲသူများဥစ္စာတွေခိုးအောင်မှာပဲမတော်မသင့်တာတွေပြိုးမှာပဲဆိုစိတ်ရှိနေလို့ရှိရင်တော့ဒါကတော့သမာဓိညာမှာဖြစ်ပါဘူးသူက လူလည်းပဲငိုကြောင်ပုဂ္ဂိုလ်တွေလည်းမဖြစ်ဘူး။အဲဒါသီလဝတ္တသီလပြည့်စုံတဲ့ပုဂ္ဂိုလ်တဲ့။သီလပြည့်စုံရင်လည်းဖြစ်ပါမလားဆိုတော့နောက်တစ်သုတ်ကျတော့အရှင်မဂုဋ္ဌိကကသုတ္တနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဘာရှိရသလဲဆိုတော့မေးကြတယ်။အဲဒီမှာလည်းတူတူပါပဲ။သုတ္တနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တဲ့သုတ္တဝတ္တသုတ္တနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာသီလကတော့ခု၅ပါးသီလ၈ပါးသီလ မြင်သာမဏေသီလဉာဏ်သီလအဲဒီသီလနဲ့ပြည့်စုံအောင်လူပုဂ္ဂိုလ်ကျန်၅ပါးသီလလောက်နဲ့ပြည့်စုံရင်ပြီးတာပါပဲအခုတော့တရားတော်နေတဲ့ခါကာလတော့၈ပါးသီလဆိုရင်တော့ပို့ပြီးတော့ကောင်းပါတယ်ဒါကြောင့်ဒီမှာသာသနာ့ဓမ္မလာအထုတဲ့ပုဂ္ဂိုလ်တွေ၈ပါးသီလဆောက်တည်ပွဲခွင့်ရညွှန်ကြားတာဒီပါသီလမဟုတ်ဘဲနဲ့၅ပါးသီလနဲ့ဆိုလို့ရှိရင်တော့ညနေပိုင်းစာရေးတော်ရေးရရှိတာကို ။ဒါရေးတော်ရည်ကရှိတော့အဲဒါတွေရောကျောင်းကျဆိုင်နေရတာနဲ့သမာဓိဉာဏ်နဲ့ဖြစ်တဲ့ဉာဏ်ဖြစ်ပဲနဲ့ခြုံရင်းနဲ့သွားနိုင်ပါလေ။ပြီးတော့၅ပါးသီလမှာဆိုတော့နိစ္စကိတဝါရိတတို့အဲဒါတွေကကြောက်ခြင်းရမှာတွေမပါဘူး။မပါတော့တရားအားထုတ်နေရင်မချင်းနေဆိုရင်ပဲသူများကတာတွေပါတွေသွားကြည့်မယ်ကိုယ်ကိုယ်တိုင်လည်းပဲကပြုလုပ်နေမယ်လူမတော်တာတွေလုပ်နေဘယ်နေရာကြောက်လဲသူကနေရာမကြောက်ဘူး ဒါတော့ရှစ်ပါးသီလနဲ့ပြည့်စုံမှပို့ပြီးတော့သင်လျော်ပါတယ်ဒါကြောင့်ဒီမှာကမ္မဋ္ဌာန်းမှာရှစ်ပါးသီလအိနေဆိုလို့ရှိရင်တော့ငါးပါးသီလနဲ့ရှုမှတ်နေလဲသမာဓိဉာဏ်လေးဖြစ်တဲ့အခါဖြစ်ပြီးတော့သွားနိုင်ပါတယ်သုတ္တဝတ္တသုတ္တနဲ့လည်းပြည့်စုံရမယ်သုတ္တဘယ်လိုရှုရမယ်ဆိုတာလေးသိရမယ်အဲ့ဒါပါပဲသိကြတော့မဟုတ်ပါဘူး ဒီလိုရှိရတာကလည်းပဲအိုခြင်းနာခြင်းသိခြင်းစသဖြင့်ဆင်းရဲတွေငြင်းအောင်လို့တရားအားထုတ်ရမယ်ဆိုတာကိုအဲဒီလိုလည်းပဲနားလည်ရမယ်တရားထုတ်တော့ဝိပဿနာရှိတော့ဘယ်လိုရှိရမလဲအဲဘယ်လိုရှိပြီဘယ်လိုသိအောင်ဘယ်လိုရှိရမလဲဆိုတာကိုအဲဒါလေးနားလည်ထားဖို့လိုရတယ်အဲဒီလိုနားလည်ထားပြီးတော့အဲဒါလည်းမခက်ပါဘူးတရားထုတ်ခြင်းတဲ့ပုဂ္ဂိုလ်တွေ ကျေကျေနန္ဒမမကပြောနိုင်တဲ့ဆရာသမားထာမှာလာပြီးတရားထုတ်နည်းကိုတောင်းလို့ရှိရင်ရှိဝမဘုံလေးပြောလိုက်အဲသုဒ္ဓနဲ့ပြည့်စုံလာပါပဲဘုန်းကြီးတို့ဒီမှာယောဂီပုဂ္ဂိုလ်တွေအသိသိလာတိုင်းလာတိုင်းကမ္မထာပေးနေအဲ့ဒါသိပြည့်စုံတာအဲ့ဒါတော့မပြည့်စုံမဲတော်သိရင်ရှိဝမဘုံတိုးချုပ်ကလေးဆိုရင်လည်းပြည့်စုံပါတယ်။ဘာဝီထုတဲ့ပုဂ္ဂိုလ်တိုးတိုးလေးနဲ့လည်းတရားရှိအထုတ်ပြီးတော့

အဲဒီလိုနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်သူရနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာဥပါဒณะခန္ဓာ၅ပါးကိုအနိစ္စမမြဲဟုအမှားတိုင်းသိပြီးတော့ရှုရမယ်။ဒါသောသောတွေကအနိစ္စမမြဲဘူးလို့သိပြီးတော့ဆင်ញင်ရမယ်ဒီလိုတော့မဟုတ်ဘူးသူကအနိစ္စမြင်သိအောင်လို့ရှုရမယ်အနိစ္စတော့အနိစ္စမမြဲဘူးဆိုတာသိအောင်ရှုရမယ်မမြဲဘူးဆိုတာသိအောင်ရှုရတယ်အဲဒီဥပါဒณะခန္ဓာ၅ပါးအဖြစ်အပျက်ကိုတွေ့မှ ဖြစ်ပြီးပြဖြစ်ပြီးပြဒါတွင်းမှာအိဋ္ဌမမြဲဥစ္စာကိုယ်တိုင်သိတာအဲ့လိုသိရရှိရမယ်အိဋ္ဌအပြင်ဒုက္ခအိဋ္ဌအပြင်ဒုက္ခလည်းသိရမယ်ဒုက္ခတော့ဆင်းရဲဟူရလည်းသိရမယ်အနတ္တတော့အတ္တကမဟုတ်ဘူးပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးသဘောတရားမျှပဲယုံနာသဘောတရားမျှပဲအဲ့လိုလည်းသိရမယ်အချင်းချင်းတော့ဒီသုံးခုပါပဲအဲ့ဒီထဲမှာဘုရားဖြစ်အောင်ဖြေရတာရဖြေရသူက ရောဂါတော့အနာရောဂါတစ်ခုဖြစ်တယ်လို့လည်းပဲရှင်းရမယ်ခန္ဓာတော့အာယမတစ်ခုဖြစ်တယ်လို့ရှင်းရမယ်သာလာတော့ညာညောင်းတစ်ခုဖြစ်တယ်လို့ရှင်းရမယ်စသည်ဖြင့်ဒီထဲမှာရှင်းပေါ်ရှင်ကြီးတွေပိုရအများကြီးပါပါတယ်အဲ့ဒါလေတချို့ကဒုက္ခနဲ့ဆိုင်ပါတယ်တချို့ကလည်းအနတ္တနဲ့ဆိုင်ပါတယ် အဲဒီထဲမှာအနတ္တနဲ့ဆိုင်ပါတယ်အိဋ္ဌာနဲ့ဆိုင်ပါတယ်ပါပါတယ်လို့အဲဒီရှုရမယ်တဲ့အဲ့ဒါတို့ယုတ်ကတော့ဥပါဒနာခန္ဓာ၅ပါးကိုအိဋ္ဌာဒုက္ခအနတ္တသိအောင်ရှုရမယ်လို့ဆိုလိုပါတယ်အိဋ္ဌာဒုက္ခအနတ္တသိအောင်ရှုတာအဖြစ်ပြည့်သူသိမှဖြစ်တယ်ဘုရားတော်ဘုရားဖြစ်အောင်တရားထုတ်လာတာမိမိတဏ္ဍာကဖြစ်ပြတဲ့ယုံနာကိုမှန်တဲ့တရားရှုရတာ

တရားအလုံးတော်လည်းပဲဒီတိုင်းနဲ့စင်ရင်ပြီးရှုုံနဲ့လည်းမဖြစ်သေးဘူးတကယ်ဖြစ်ဖြစ်တဲ့တရားရှုမှဖြစ်ပြီးလိုက်ပြက်သွားလိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ပေါ်ပြီးပြောက်သွားလိုက်ပေါ်ပြီးပြောက်သွားတယ်ပေါ်ပြီးပြောက်သွားတဲ့သိအောင်မဖင်းတဲ့တော့ရတယ်ပေါ်တိုင်းပြောက်တဲ့တရားတွေကိုပေါ်တိုင်းပေါ်တိုင်းရှုမှအဲလိုရှိကုန်ညာမာလုကျဗုဒ္ဓတုတ်ကြတော့ပိုးထင်ရှားပါသတိပ္ပဏာတော့မှာလည်းပဲထင်ရှားပါပဲကိစ္ဆန္တဝါကိစ္ဆာမိတိပသနာတိကိစ္ဆန္တဝါ သွားနေသေးတော်လီတဲ့သွားပြီးရှိတော်လီလို့အဲ့ကတော့ပေးဥပိဒါမယ်လို့အဓိပ္ပာယ်ကတော့သွားနေသေးဣသံတော်အန္တပစ္စည်းကပစ္စုပ္ပန်ဖြစ်ဆဲကိုဟောပါသွားစေသွားစေမှာလည်းပဲမစ္ဆာမိတိသွားပြီဝိသနာရီပြီးသွားစေမှာသွားတယ်လို့သိရတယ်။ရဆဲမှာရတယ်ထိုင်ဆဲမှာထိုင်တယ်လဲလျောင်းအိနေဆဲမှာအိတယ်လို့သိရမယ်။အကျဉ်းချင်းချင်းအားဖြင့် ယထာယထာဝါမနတ္တကာယောပဏိတော်တရထနာပဇာနာတိဆိုပြီးတော့ဟောတာပြိနာအကျဉ်းချင်းချင်းရာဖြင့်ကိုမူရာဒီနေလို့ရှိရင်ယထာယထာပဏ္ဏကာယောပဏိတော်ကိုမူရာဒီအောင်ပြုလို့ဒီနေပဲကိုမူရာဒီနေလို့ရှိရင်တရထနာထိုးထိုးချင်းရာဖြင့်သွားသွားတဲ့အနေရက်တဲ့အနေထိုင်တဲ့အနေ လဲလျောင်းတဲ့နေဒီလေးပါလဲပါနေတာပါပဲဒီလေးပါမှအလွတ်ဖြစ်တဲ့ကိုယ်ရည်တော်ဆန်းတာတို့လှုပ်ရှားတာတို့ဘောင်းငုံတာတို့မော့တာတို့စသဖြင့်ကိုယ်မူရတဲ့အဲဖြစ်တိုင်းဖြစ်တိုင်းဟာသူ့မူရနဲ့သူပြီးနေအဲ့ဒါတွေကိုယထာယထာဘနတကာယောပဏိတောယထာယထာခြင်းခြင်းရှင်းရသည်အတ္တထပုဂ္ဂိုလ်ကာယောကိုယ်ဒီပဏိတောအဲကာယောကိုယ်ကိုပဏိတော သာလို့ဟောကာယောကမိတော့ကိုတီးနေပြီဟောဒီဖြစ်တရတရဆိုလို့ရှင်းရတဲ့နာတို့ကိုကိုဇာနာတိပြီးရဲ့သူဖြစ်တဲ့ဖြစ်တဲ့မူရာတွေကိုသိရမယ်ဒါကိုမူရာတွေတို့တူရဲ့ဝေဒနာတွေကြတယ်လို့ဒုက္ခဝေဒနာဝေဒနာမှာဒုက္ခဝေဒနာဝေဒနာမိတိဇာနာတိစသဖြင့်ဟောတာဒုက္ခဆိုချမ်းသာတယ်ကောင်းတဲ့ဥစ္စာကိုယ်တည်းကချမ်းသာတာစိတ်တည်းကချမ်းသာတာကိုယ်တည်းကချမ်းသာနေစေစိတ်တည်းကချမ်းသာနေစေမှာ အဲ့ဒီချမ်းသာတာလေးကိုသိရမယ်ဝိရိယမှာတော့ချမ်းသာတဲ့ခံစားမှုချမ်းသာတဲ့သဘောခံစားနေစေခံစားနေစေဆိုတဲ့ဒုက္ခဝေဒနာဖြစ်နေစေဒုက္ခဝေဒနာဖြစ်နေစေချမ်းသာနေစေကောင်းနေစေမကောင်းမနဲ့တက်တက်မဲ့ဆင်ခြင်ပြီးရှိရမှာမဟုတ်ဘူးထို့အတူပဲဒုက္ခဝေဒနာဆင်းရဲတွေဖြစ်နေတယ်ကိုယ်ဆင်းရဲတယ်ရှိတယ်စိတ်ဆင်းရဲတယ်ရှိတယ်အဲဆင်းရဲတွေဖြစ်နေတယ်ဖြစ်နေတယ် တရားမှတဲ့ပုဂ္ဂိုလ်နေနော်မနေ့တုန်းကနိုင်ဝဲလို့ဟောတာနိုင်ဝဲမကောက်တနားကြီးကြိုကြိုကြာသွားတယ်ဆိုရင်ခဏခဏများများဟောမလို့ဆိုတော့တနားကြီးကွဲနဲ့ပြီးအောင်မရဘူးလေဟောကြရတယ်အများကြီးရှိပါတယ်အဲကိုယ်ကဆင်းရဲတယ်ကိုယ်ရဲ့ဆင်းရဲညောင်းတာပူဇာနာပဲခြင်းနဲ့ကြိုက်ခဲတာတွေပေါ့ စိတ်ထဲကဆင်းရဲတွေကစိတ်ဆင်းရဲစိတ်မချမ်းသာတာတွေပေါ့အဲ့ဒါတွေဖြစ်နေစေရှိရမယ်အာရုကမသုခမဝေဒနာဝိရိယမာနောအဲအာရုကမသုခဝေဒနာဆိုဥပိ္ပခာပဲဆင်းရဲတာလည်းမဟုတ်ချမ်းသာတာလည်းမဟုတ်ဆင်းရဲတဲ့နေရာချင်းလည်းမထင်ရှားဘူးချမ်းသာတဲ့နေရာချင်းမထင်ရှားဘူးဒါအလယ်လောက်ခံစားမှုလို့ခေါ်တယ်များသောအားဖြင့်အလယ်လောက်ခံစားမှုကဖြစ်ပေါ်နေတာများပါတယ်ဆင်းရဲကတော့ကိုယ်ရဲ့နားလည်းကျင်တဲ့ခဲခဲတာခံခဲတာတွေ တခါတရားအချို့ပုဂ္ဂိုလ်တွေတော့လည်းအကြာကြီးအများကြီးဒီမှာရှိပါတယ်။ဒါစိတ်ဆင်းရဲဆိုတာကတော့လည်းဆင်းရဲတယ်အကြောင်းရှိတဲ့ခါအကြမှာစိတ်ကဆင်းရဲတာပါသူကသူကသိမထင်ရှားတာပါကိုချမ်းသာဆိုတာကလည်းအကောင်းနေနဲ့တွေ့ရဖြစ်ရလို့အဲအိယာနေရာထဲမှာအဲ့လိုဖြစ်စေသေးသေးဒီနည်းနဲ့ဖြစ်စေတွေ့ရဖြစ်ရလို့ အေးအပူနဲ့တွေ့ပြီးတော့ဖြစ်စေအဲဒီကိုယ်ထဲမှာနေသာထိုင်တာချမ်းသာတာရှိစိတ်စိတ်ချမ်းသာတာကလည်းပဲဝမ်းမြောက်စရာဝမ်းသာစရာတွေနဲ့တွေ့မှာပါဒီပြင်ခါဆိုရင်စိတ်ကချမ်းသာတယ်မဟုတ်ဘူးရိုးရိုးပါပြီးတော့မစင်းရမချမ်းသာပဲနဲ့ရိုးရိုးဥပ္ပခဝေဒနာတွေဖြစ်နေတာများပါတယ်အဲဒါတွေလည်းပဲသိရမယ်အဲဒီလိုဟောပါတယ်ထို့အတူစိတ်တွေလည်းပဲဖြစ်တိုင်းဖြစ်တိုင်းဒီလိုရှိဝေရပါပဲအဲဒီမှာဒီကလာကပြထားပါတယ် စိတ်လည်းပဲဖြစ်ဆဲမှရှိဖို့ပြတာအဲသဘောတရားတွေတဲ့သဘောတရားတွေဆိုတော့ခန္ဓာ၅ပါးအကုန်လုံးပါပဲအဲဒါတွေလည်းဖြစ်ဆဲဖြစ်ဆဲမှသိဖို့တရားလောင်းတော်ဟာဥပါဒနာခန္ဓာ၅ပါးတို့အဖြစ်ပြည့်ရှိတယ်ဆိုတော့အဲ့ဒီအဖြစ်ပြည့်တွေဖြစ်ဆဲပြည့်ဆဲမှသိအောင်လို့ရှိရတာပေါ့အဲဒါမြင်မြင်ဆဲမှကြားဆဲမှနားဆဲမှစားသိဆဲမှတွေးဆဲမှသိကိစ္စကြံစီဆဲပေါ်တိုင်းပေါ်တိုင်းနေလိုက်ပြီးတော့ရှိရသည်

ဥပါဒณะခန္ဓာ၅ပါးကိုရှုပြီးတော့ဖြစ်သည်ဥပါဒณะခန္ဓာ၅ပါးဆိုတော့ဘာတော့ဆိုလို့ချင်းအမြင်တိုင်းကြားတိုင်းဓဝါ၆ပါးကပေါ်တဲ့ရုပ်သဘောတရားကတစ်မျိုးနာမ်သဘောတရားက၄မျိုးရုပ်သဘောတရားကတော့မြင်နေဆိုရင်မျက်စိနဲ့အဆင်းနဲ့ပေါ်တယ်မြင်မှုတရားဖြစ်တဲ့ရုပ်ကလည်းသင်ကြတာပဲမြင်မှုတရားဖြစ်တဲ့စက်ခုမျက်စိရုပ်ကမျက်စိမရှိဘဲနဲ့မမြင်နိုင်ဘူးမျက်စိတွေတချို့မကောင်းရင်မြင်တော့မမြင်ဘူး မျက်စိကလည်းရှိနေတော့မြင်ရတဲ့အဆင်းဆိုတာကလည်းမြင်ကြအဆင်းနဲ့ရှိနေမှမြင်ကြအဆင်းမရှိတဲ့အခါကြည့်လို့လည်းပဲမြင်မှုကမရှိပါဘူးသို့တော်လည်းမြင်ကြအဆင်းကလည်းရှားတော့မရှားဘူးသူကရှားတော့မရှားဘူးမြင်ကြတော့ရှိတော့ရှိနေတာကိုကြည့်နေတဲ့ဟာကမရှိတာဘယ်ဟာမဆိုပဲမျက်စိနဲ့စမ်းကြည့်တစ်ခုခုတော့မြင်ကြတယ်ရှိနေတာအေးကြားတာတော့ပါလို့ကြားတာအဲ့ဒီကတော့အများအားမရှိဘူး ကြားတာကြတော့နားလည်းရှိမှကြားတယ်နားရုပ်လည်းရှိရမယ်အပန်လည်းရှိမှကြားတယ်အဲ့ဒီအတန်ကတော့ခါခါသိမရှိဘူးတခါတခါကြားနားထောင်ကြည့်နေဘာမှမကြားရဘူးအတန်မရှိတဲ့နေရာဒီမျိုးရဲမျိုးရဲမျိုးရဲမှာတော့ဖြင့်ဟိုသာဒီနာနေတဲမပြတ်ပါဘူးရှိနေတာပါတော်တယ်ဆင်းရင်တဲ့နေရာတွေကြည့်ရင်ဘာသာမှမရှိဘူးဘာမှမကြားဘူးအဲ့ဒီလိုနေရာတွေရှိပါတယ် အဲနံစဲဆိုတာကလည်းအနံ့ကလည်းတစ်ခါတစ်ခါမှကောင်းသောအနံ့ဆိုးသောအနံ့တွေတစ်ခါတစ်ခါမှတွေ့ရမှနာတယ်မတွေ့ရတဲ့အခါကလည်းမနာဘူးစားတယ်ဆိုတာကတော့စားရတဲ့အခါမှမစားဘဲနဲ့ဆိုရင်မစားတဲ့အချိန်မှာစားပြရတာကမရှိပါဘူးอืมစားပြရတာမရှိဘူးစားတယ်မှလည်းပဲရှားဝရောက်ပြီးရတာလေးပေါ်တဲ့ခါလေးอ่ะဒါရတာပေါ်တဲ့အရာရှိဖို့ပါပဲ တွေ့ထီတယ်ဆိုတာကတော့မရှားဘူးတွေ့ထီတာကတော့ကိုယ်ထဲမှာအမြဲတမ်းတွေ့ထီနေတာပဲအပြင်ကအာယဝတ္ထုတွေနဲ့တွေ့ထီတာတွေကလည်းပြည့်ရလို့ပဲအခုလိုထိုင်နေတယ်ဆိုရင်အောက်ကအခင်းနဲ့အဲ့ဒီထိနေတဲ့နေရာတွေဒါတွေကစိတ်ရဲ့စိတ်နဲ့စဉ်းစားကြည့်ရင်ထိနေတာပဲခြေတော့ကထိအဲခြေသလုံးကထိဒူးကထိလက်ကထိစသည်ဖြင့်ဟိုမှာထိလေးတွေထင်ရှားအဲ့ဒါအပြင်ကဟာနေတာမဟုတ်ကိုယ်ကိုယ်ထဲမှာလည်းပဲကိုယ်ထဲက အသာအတွေ့ချင်းချင်းလည်းပဲချိန်တာလည်းရှိတာပဲပေါ်ပါလေဥစ္စာอืมဗိုက်ထဲကဒုတိယတာလည်းရှိတယ်ဦးထဲကဒုတိယတာလည်းရှိတယ်ဗဇာထဲကနေဒုတိယတာလည်းရှိတယ်ပြည့်လိုပါပဲဒုတိယတာတွေကတော့อืมနာပြည့်ပါနာဖြစ်ပါတယ်ဒုတိယတာမရှားပါဘူးစိတ်ကူးစဉ်းစားကြံစီတယ်ဆိုတာစိတ်ကူးတွေကလည်းတရားမပြောက်ဘူးရှင်းနေတာအဲဒီဥစ္စာတွေကဥပါဒနာခန္ဓာ၅ပါးတွေ ရုပ်တရားကခန္ဓာတစ်ပါးယူပခန္ဓာလို့ခေါ်တယ်။နာမ်တရားကတစ်ပါးနာခန္ဓာ၄ပါးလို့ခေါ်တယ်။နာခန္ဓာ၄ပါးထဲမှာမြင်သိယုံမြကြားသိယုံမြသိယုံသိယုံသဘောလေးကတော့ဝိညာဉ်နဲ့ခန္ဓာခေါ်တယ်ဝိညာဉ်ပဲအသိခန္ဓာလေးပေါ့။အကောင်းဆုံးခံစားတာလည်းပါတယ်။အမြင်ကောင်းကြားကောင်းတွေ့ကောင်းသိကောင်းနဲ့စပြီးတော့ချမ်းသာတာချမ်းသာတဲ့သဘောမကောင်းတာတွေမြင်ကြားတွေ့ရလို့အဲဆင်းရဲတဲ့သဘော အဲရိုးရိုးရိုးရိုးအာယုံကိုမြင်ကြတွေ့ရတော့ဘာမှချမ်းသာလည်းမရှိဘူးဆင်းရဲလည်းမရှိဘူးဒါမှမဟုတ်ရိုးခံစားမှုတော့ရှိတယ်လို့အဲဒါဝေဒနာခန္ဓာပဲမြင်ကြတွေ့ရသိရတာလေးမှတ်သားတဲ့သဘောလေးလည်းရှိတယ်တခါမြင်ပြီးရင်ဟိုပြန်ပြီးစဉ်းစားရင်ပေါ်လာပဲဟိုဟိုတုန်းကဘာလေးမြင်ခဲ့တယ်ဘယ်လိုဟာမြင်ခဲ့တယ်ဘယ်လိုတွေ့ခဲ့တယ်ဆိုတာများသောအားဖြင့်သင်ကြားနေပါတယ်အဲဒါအဲဒီတော့ မဆွဲလာတဲ့သဘောကမြင်ရခန္ဓာမြင်မှုကြားမှုစသည်ကြည့်အောင်လို့အကြောင်းရဆိုင်ပေးတဲ့သဘောသင်္ခါရခန္ဓာသင်္ခါရခန္ဓာဆိုတာကတော့သဘာဝတရားတွေအမှန်များပါတယ်စေတသိက်50နဲ့နှစ်ပါးတဲ့ဝေဒနာဆိုတာကတစ်ပါးပညာဆိုတာကတစ်ပါးအဲ့ဒီနှစ်ပါးနှုတ်လိုက်ရင်ကျန်တာက50ရှိပါတယ် အဲ့ဒီ90ကသင်္ခါရခန္ဓာထဲမှာပါတယ်သင်္ခါရခန္ဓာထဲမှာထည့်ပြီးတော့ဖော်ပြထားပါတယ်အဲဒီတော့လိုချင်တာတို့သိဆိုးတာတို့စသည်ဖြင့်လောဘဒေါသမောဟမာနဒိဋ္ဌိဝိသိကိစ္စအာဟုလိုစေသိက်တွေလည်းရှိတယ်ဒါတွေလည်းပဲသင်္ခါရခန္ဓာကုသိုလ်စေသိက်ကလည်းမလိုချင်တာอืมမပြစ်မှားတာချမ်းသာပါစေလို့နှလုံးသွင်းနိုင်တာ သိခံနိုင်တာစသည်ဖြင့်ကောင်းတဲ့စိတ်ကလေးကောင်းတဲ့သဘောလေးတွေရှိတယ်။အဲဒါကအလောဘအလောဘအမောဟစသည်ဖြင့်သူကစေစိတ်တွေပဲ။အဲဒါတွေပြည့်စုံဆိုတော့ကိုဘုရားရှိတဲ့ပုဂ္ဂိုလ်ကနားလည်ဖို့သိတယ်မလွယ်ဘူးပေါ့လေ။အဲသာဝိတံကသင်သားမှာသာဝိတံကသင်တဲ့ပုဂ္ဂိုလ်တွေတော့စေတသိက်50ဟိုကနှုတ်တဲ့ရနေပါတယ်။ ဒါလည်းကြည်မှချုပ်ဖို့ကမကြည်ကြပါဘူးလို့စေသိ90ရေမကြည်ဘူးကြည်နေတဲ့ပုဂ္ဂိုလ်တော့မှတ်မိပါတယ်အဲ့ဒါကသင်္ခါရခန္ဓာတဲ့အဲ့တော့သိရဆိုတာခန္ဓာတစ်ပါးတည်းမဟုတ်ဘူးသိရဆိုတဲ့နာတရားကခန္ဓာတစ်ပါးတည်းမဟုတ်ခန္ဓာ၄ပါးရှိတယ်အဲသိရတဲ့ဟာနဲ့သိမှုဤတရားယုံနဲ့ဒါယူပက္ခန္ဓာသိမှုဖြစ်တဲ့ဖြစ်တိုင်းလဲ တရားရုပ်ရှိရတယ်တရားရုပ်မရှိဘဲနဲ့သိမှုဖြစ်နိုင်ဘူးဒါကယူပါဝဆရာဘုံတွေမှာဒီတိုင်းမှာတော့အာယူဝဆရာဘုံတွေကြတော့သူကတမျိုးပဲအာယူဝဆရာဘုံတွေတော့ဒီကပုဂ္ဂိုလ်နားလည်ဖို့မရှိပါဘူးရုပ်မရှိဘူးသူတို့ကစိတ်တက်တဲ့ပြင်ရှင်းတယ်စိတ်စိတ်သိနာတရားနာခန္ဓာ၄ပါးတက်တဲ့ပြင်ရှင်းတယ်ရုပ်မရှိဘူးမြတ်ကြားရတာဒီပါတယ်လည်းမရှိဘူးကိုယ်ထဲမှာမျက်စိတို့နားတို့ဆိုစိတ်တရားဖြစ်တဲ့ရုပ်လည်းမရှိဘူးကိုယ်လည်းမရှိဘူး စိတ်ကြီးတယ်ပြင်းတာအောင်တယ်တော်တော်ကောင်းတာပဲအာယုဘဘုံနေအာယုဘ၄ဘုံရှိတယ်အဲဒီအာယုဘဘုံကဓမ္မတွေမှာတော့တရားရုပ်တော်မရှိပါဘူးဒါပေမဲ့လည်းသိရတာတော့ရှိတယ်သိရတာရှိပေမဲ့လည်းပဲအခုဒီယူပဘုံများမှာလို့ရုပ်တွေထင်ရှားမြင်ရတာတော့မဟုတ်ပါဘူးသူမမြင်ဘူးထင်ရှားကြားရတာလည်းမဟုတ်ဘူး ဒါမှစိတ်ကူးပြီးတော့ဖြစ်တာတော့ရှင်းရှိမှာမဟုတ်ဘူးဒါတော့ပါပဲသူတို့မှာတော့နာခန္ဓာတွေသင်ကြရုပ်ခန္ဓာတော့မသင်ကြဘူးအခုရုပ်ရှိတဲ့ဘုံတွေကာမဘုံတို့ယူဘဘုံတို့အဲဒီဘုံတွေမှာတော့ယောဝနာရောခန္ဓာတွေသင်ကြပါတယ်အဲဒီသင်ကြတဲ့တရားတွေဟာမရှုမမမသိလို့ရှိရင်တော့အဲ့ဒါတွေကိုအမြဲတည်နေသင်တာပဲ မျက်ဒီသထနာလူတိုင်းလူတိုင်းဒီလိုပါပဲတိရစ္ဆာန်တွေပါတယ်မပြောနဲ့လူတိုင်းလူတိုင်းဒီလိုပါပဲဘုသူတမရှိတဲ့ပုဂ္ဂိုလ်တွေဆိုတော့အထူးပြောကြမလို့ဘုသူတရှိနေတဲ့ပုဂ္ဂိုလ်တောင်းမှဒီတိုင်းပဲနေနိုင်နေနိုင်မရှိမသိလို့ရှိရင်လည်းဖြစ်ပြနေတာမှတူမှတွေ့ရပဲပြောမယ်တရားတော့မြဲတဲ့နေရာချင်းမြင်တာဆိုရင်မြင်ရတဲ့ဥစ္စာလည်းပဲကိုယ်တဏ္ဍာငါဖြစ်ဖြစ်ဒီမတဏ္ဍာငါဖြစ်ဖြစ်ရင်ကလည်းရှိကိုယ်လည်းရှိနောင်လည်းရှိအမြဲရှိတယ်ထင်တာပဲဒါထင်ရှားပါပဲ ကိုယ်လက်ကလေးကိုကြည့်လိုက်တယ်ဆိုတော့အဲမြင်ရတာဆင်းရုပ်ရှိပဲလက်မှာရှိတဲ့ဆင်းရုပ်အပေါ်ရမြင်ဘက်ကဟာအတွင်းဟာတွေမမြင်ပါဘူးအဲဒီဆင်းရုပ်ကလေးဟာလက်ဟာအရင်ကလည်းဒီတိုင်းပဲခုလည်းဒီတိုင်းပဲနောင်လည်းဒီတိုင်းပဲမပြည့်ဘူးအများအားတည်နေလို့ရှင်းနေတာကမှားတော့ဘယ်လိုမဟုတ်ဘူးမြင်ပြီးပြောက်တော့တာတခါမြင်လိုက်တခါပြောက်လိုက်တခါမြင်လိုက်တခါပြောက်လိုက်အသေးသေးကြီးတဲ့မမြင်လည်းသူကသူတော့ပြောက်နေတော့ အဲရုပ်တည်းသူ့အသူဖြစ်ပြနေတာပဲမြင်တဲ့အခါကာလမှာလည်းမြင်စဲမှာလာရှိပြီးတော့ပြီးပြောက်သွားတာပဲခဏခဏဖြစ်ပြနေတရားတွေတဲ့အဲဒီဟာအဲဒါကိုဒီတိုင်းဆိုရင်တော့သဘောပေါက်ဖို့တော်တော်ခက်ပါရဲ့ဒီမြင်ရတဲ့ဥစ္စာတွေကကိုယ်တဏ္ဍာကသူမြတ်တဏ္ဍာကအမြဲရှိနေလို့ထင်တာ မြဲတာမြဲတဲ့ဒီတဲ့ထင်းတာကိုယ်လည်းပဲမြဲမြဲနေတာပဲသူများလည်းမြဲတင်တာရှင်းတာပဲဟိုမှာအဲဒီနှစ်ပါလုံးတီးနေလဲ10နှစ်ပါလုံးတီးနေလဲ20 30 40 40 50တီးနေတဲ့စသည်ဖြင့်ဒီလိုထင်းတယ်မှန်ကတော့ဒီလိုမဟုတ်ဘူးမြင်ပြီးပြီးချင်းချက်ချင်းပြောင်းနေတရားတွေတဲ့မြင်ရမြင်စဲမှာတော့ရှိချက်ချင်းပြောင်းနေတယ်အဲ့ဒါဒီဥပ္ပဇာနိစ္စအတိတ်တွေလည်းဖြစ်ပေါ်ရလာကုန်ဤဝရဏိစ္စ ချက်ချင်းလဲကြောက်ကြွေ၍သွားကြလေကုန်၏ဒါဥမာတဲကောင်းတယ်အခုဉာဏ်နေတဲ့ပုဂ္ဂိုလ်တွေမိုးရွာတဲ့အခါမှာညပိုင်းနေပါလေဆိုရင်လက်ရုံလေးနေပိုင်းလည်းရှိတာပါပဲဒါညပိုင်းမှာပိုးထင်ကြတယ်လက်ရုံလေးတွေပေါ်လာတယ်ရပ်ပြစ်တယ်လို့ရပ်ပြစ်တယ်လို့ဒီလိုပြောကြတာလက်ကလေးဆိုပေါ်လာပြီးကြောက်သွားတာလက်ကလေးဆိုပေါ်လာပြီးကြောက်သွား အဲ့ဒါသင်ရှားတာအားတော့သိကြသင်ရှားတာလက်ပြီးချက်ချင်းပြောက်သွားတာလက်ပြီးချက်ချင်းပြောက်သွားတာဆက်ရုံလေးအဲ့ဒါလိုပဲတဲ့ယုံနာတရားတွေကလဲရုံလေးတွေဟာပေါ်ပြီးပြောက်နေသလိုတဲ့ကိုယ်တည်းကယုံနာတရားတွေကလည်းချက်ချင်းပေါ်ပြီးပြောက်နေတာအဲ့ဒါကိုသိရမှာတဲ့အဲ့ဒါပြထားပါတယ်ဥဒနာရှိတာအဲ့ဒီလိုသိအောင်လို့ရှိရတာအခုနေခါကာလမှာနောက်နိုင်ငံက ပညာရှင်တွေကနေပြီးသူတို့စုံစမ်းပြီးတော့သူတို့ခေါ်ပြတတ်တယ်ရှိပါတယ်ဒီရုပ်ရှင်ပြတဲ့အခါကလားရုပ်ရှင်ဆိုရယ်ကြည်ဘူးကြတာများပါတယ်ကြည်ဘူးတဲ့ပုဂ္ဂိုလ်တည်းရှိမယ်မဟုတ်ပါဘူးအဲရုပ်ရှင်ပြတဲ့အခါကလားကြတော့အဲဒီထဲမှာအယုတ်တွေတွေ့ရတာကိုမျိုးသားမျိုးသမီးစသည်တွေပေါ်လို့ခေါ်လို့တခါလဲအဲဒါတွေဟာအကြာကြီးတည်နေတင်တာပဲအာ ပေါ်လာတာနောက်ဆုံးအဲ့ဒီပုဂ္ဂိုလ်ကဟောပြင်းမဲ့ထွက်သွားတယ်ဆိုတဲ့အနေမှာပျောက်သွားရင်သွားမယ်အဲ့ဒီဒီတဲ့ဆိုလို့ရှိရင်အများကြီးနာဟောမှာဆွေးလိုက်ဒီမှာဆွေးလိုက်ဘာလို့လဲညာလို့လဲခါတယ်အခုပဂရိပုဂ္ဂိုလ်ကြီးမြင်ရတယ်လို့ပါပဲပရိပုဂ္ဂိုလ်ကြီးကိုရှိရောက်နေဟောလာတာလည်းမြင်ရရဲ့လှုပ်တာလည်းမြင်ရရဲ့ထိုင်တာလည်းမြင်ရရဲ့ထားတာလည်းမြင်ရရဲ့ပြန်သွားတာလည်းမြင်ရဒီလိုပါပဲသူကအဲ့ဒီလိုသင်ရတယ်ဒါပေမဲ့လို့အဲ့ဒီအရေးတွေဟာအသိအသိတွေကြောင်းလဲနေပါတယ်အဲအရေးတွေဟာ တစ်စက္ကန့်အတွင်းမှာအရေးပေါင်းပြောင်းလဲတာဘယ်လောက်များလဲစိတ်ပေါင်း30ပြောင်းလဲတယ်နောက်နိုင်ငံပုဂ္ဂိုလ်ရောမသူကတော်ဟာကြတယ်ဘယ်တော့ဟာကြတယ်ဘုရားဟောတဲ့တရားတွေထောက်ခံရရောက်တယ်တော်များကြတာပဲသူကအဲအရေးတွေပြောင်းလဲတာအသစ်တွေပြောင်းလဲတာပထမရိတ်ကလေးထင်လိုက်နောက်တစ်ခါရိတ်ကလေးထင်လိုက်နောက်တစ်ခါရိတ်ကလေးထင်လိုက်အဲ့ဒီလိုအရေးပေါင်း30စက္ကန့်အတွင်းမှာအရေးပေါင်း30ပြောင်းနေတာ ရုပ်ရှင်ကြည့်တဲ့ပုဂ္ဂိုလ်ကအကြောင်းကဘယ်သိမလို့မကြောင်းဘူးဒီရိတ်ပဲဆွတ်သွားတယ်သူရှင်းနေတာပဲ။อืม။နောက်ပြီးတော့အဲဒီအရေးတွေရုပ်ရှင်တွေကြောင်းလဲတာတော့တစ်စက္ကန့်အတွင်းမှာအကြိမ်ပေါင်း 50ကျောင်းလဲပါလေရှိရဲတဲ့အဲ့ဒါလည်းပြရတာဒီအဲ့ဒါကတော့အခုဒီဓာမီတွေရှိတာပဲဓာမီတွေဓာမီတွေကဘဝနေပြီးဓာတ်အားတွေလာတော့ကိုမီးလေးတွေလင်းနေတာပဲဓာမီတွေမှာမီးလေးတွေလင်းနေအဲ့ဒီမှာလည်းမီးအလင်းရောင်လေးတွေကြောင်းလဲနေ တစ်ဆက်ကအတွင်းမှာ90ကျောင်းလေးအနည်းအောင်နည်းလိုက်ကျောင်းလေးနည်းလိုက်ကျောင်းလေးနည်းလိုက်ကျောင်းလေးအဲရှေ့အင်းနဲ့နောက်လင်းကဆက်နေတော့အများကြီးတည်နေစင်တာဘောအခုဘယ်သူဆိုရဲဒီအင်းလေးကြည့်လိုက်ရင်မီးလုံးကြည့်ကြည့်ဖြစ်စေမီးကြောင်ကြီးကြည့်ကြည့်ဖြစ်စေအများကြီးတည်နေစင်တာပဲတကယ်တော့အများကြီးတာမဟုတ်ဘူးမီးလာတဲ့ခရုတ်ကလေးပိတ်လိုက်လို့ရှိရင်ချက်ချင်းကြောက်သွားဟိုမှအဲ့ဒါဟိုစီးပြီးသားကကြောက်တာမဟုတ်ဘူးဟိုကနောက်ထပ်မလာလို့မလင်းတာနောက်ထပ်မလင်းလို့မပေါ်လာ ကြီးပြားတွေကလည်းဒီလိုပဲပေါ်ပြီးကြောက်ပေါ်ပြီးကြောက်ပြောင်းနေတာပဲဒါပေမဲ့နောက်ထပ်ကအသစ်အသစ်တွေပေါ်နေတော့ပြောက်တယ်လို့မထင်ရဘူးအဲ့ဒါအပြောင်းအလဲ90ရှိတယ်တစ်စက္ကန့်အတွင်းမှာပြီးတော့တစ်စက္ကန့်အတွင်းမှာမီးအောင်ကလေးတွေအသစ်အသစ်ဖြစ်ပြီးပြောင်းတာအချိန်ပေါင်း90ပြောက်တယ်တစ်စက္ကန့်အတွင်းမှာအဲ့ဒီလိုရှိပါတယ်ဒါအနောက်နိုင်ငံအပုဂ္ဂိုလ်တွေဒါဟိုတရားတရားတော်ကိုတမင်တကာအားရှိအောင်လို့တမင်တကာဟောတာမဟုတ်ပါဘူးသူတို့ကသူတို့ပြောတာဒါပေမဲ့လို့ ဘုန်းကြီးတို့ဝိပဿနာတရားနဲ့သိနေရကြတာပဲသူတို့ဟောတဲ့အတွက်ဘုန်းကြီးကဒါလေးဟောတာဟာနေရာကြရတယ်လို့တရားထုတ်တဲ့ပုဂ္ဂိုလ်တွေဝိပဿနာဉာဏ်ရင်းလာတဲ့ခါကျဘယ်ဟာမဆိုပေါ်ပြောက်နေတာပဲဟာမတင်းတာမရှိဘူးရှိဘူးမြင်ရတာလဲမြင်ပြီးပြောက်မြင်ပြီးပြောက်ကြားတာလဲကြားပြီးကြားပြီးရှင်းရှင်းပြောက်တာလေအဲလိုပြောက်နေတော့အိဋ္ဌမမြဲဘူးဆိုတာအထူးစဉ်းစားနေကြမလို့ပါဘူးပေါ်ပြီးပြောက်တော့ပြီးရရင်အိဋ္ဌပြီးတော့တာပဲဘုရားတော်က ဥပါဒနာခန္ဓာ၅ပါးတို့အဖြစ်ပြက်ကိုသိအောင်ရှုတယ်ဆိုတော့ပေါ်တိုင်းပေါ်တိုင်းနေရှုတော့အဲဒီတိုင်းသိရတာပါပဲပေါ်လိုက်ကြောလိုက်ပေါ်လိုက်ကြောလိုက်အဲ့ဒါလေးကိုကောင်းနားလေထားကြကောင်းတယ်အဲမိအောင်လေးတွေပေါ်ပြောက်တယ်ဆိုတော့ထင်ရှားပါတယ်အခုမိခလုတ်မိအားလာတဲ့နေရာနေပြီးတော့ပိတ်လိုက်ရင်ချက်ချင်းပဲ ဟိုမှာအလင်းရောင်ချက်ချင်းပြောက်သွားတာအဲ့ဒါဟိုရှိပြီးသားလေးကိုဒီကဖြစ်ပြတာမဟုတ်ဘူးဟိုအသစ်မလာလို့သိလို့အသစ်ကမလာအောင်အဲပြောက်သွားတာအဲ့ဒီအဖွင့်လိုက်ကြရင်လာကြပြီအသစ်လာကြနေပြီသိလိုက်ရင်ပြောက်သွားကြပြီဒါတော့အဲ့ဒီအလင်းရောင်လေးအားလေးတွေကအသစ်သစ်လာနေတယ်ဆိုတာသင်ကြားပါတယ်အဲ့ဒါဘယ်တော့ပြောင်းလဲတယ်ဆိုတော့တစ်စက္ကန့်ချိန်မုံ90ပြောင်းလဲတယ်လို့ဆိုရတယ်မြတ်စွာဘုရားဟောထားတဲ့ဒီတရားဒေသနာတော်တွေတော့ဒီတစ်ပတ် များပါသေးတယ်စိတ်ပိုင်းတွေသိများပါတယ်အဲ့ဒါတွေတော့ဘုန်းကြီးကများလုံးအကြီးလုံးအထူးပြောမနေပါဘူးကိုသိစဉ်သိစဉ်တော့သိမှာပေါ့တရားထုတ်တဲ့ပုဂ္ဂိုလ်တွေကလည်းဉာဏ်ထက်ထက်လို့သိစဉ်တော့သိမှာဉာဏ်နှုံးတဲ့ပုဂ္ဂိုလ်လည်းတောင်းတောင်းသိမှာဒါတော့ပဲသိသိတကယ်အားထုတ်လို့ရှိရင်တကယ်သိနိုင်တာတွေပါပဲအဲ့ဒါကြောင့်အဲ့ဒါတွေရှုဖို့ရသိအောင်လို့ရှုပါသေးရဝိပဿနာဉာဏ်ဆိုတာဘယ်အရှုရဖြစ်သနည်း ဆဲလာနေရငါခန္ဓာမှန်စွာရှိရဖြစ်သည်ဆဲလာနေတဲ့ခန္ဓာ၅ပါးတွေမှန်စွာရှိရမယ်မြင်တိုင်းမြင်တိုင်းခန္ဓာ၅ပါးကြားတိုင်းကြားတိုင်းအဲ့ဒါတွေနားလည်ထားမြင်တိုင်းမြင်တိုင်းခန္ဓာဘယ်နှပါးရှိတော့မေးရင်ဘယ်နဲ့ပြောမလို့ခန္ဓာ၅ပါးမြင်တိုင်းမြင်တိုင်းခန္ဓာ၅ပါးရှိတယ်အဲမြင်ရတဲ့အခြင်းကရုပ်ထင်ရှားတာပဲရုပ်ဆိုတာအာယုံကိုမသိတတ်တဲ့သဘောကရုပ်မြင်ရတာကရုပ်သိတာကနား သိသိတာကတော့မြင်တာကြားတာဒီလိုသိပြီးဆိုတာရှုတာလည်းသိတာပဲသိတာတွေဆိုတဲ့မြင်နာသိရတာလေးကယုတ်အဲတော့မြင်မှုသိမှုမြင်မှုသိမှုကြားမှုတွေတရားယုတ်ကလည်းရှိရသေးယုတ်မရှိဘဲနဲ့လည်းမြင်မှုပါမဖြစ်နိုင်ဘူးမျက်စိကမြင်တယ်ဆိုရင်လည်းအဲမြင်တယ်ဆိုရင်လည်းမျက်စိမရှိဘဲနဲ့တော့မမြင်နိုင်ဘူးကြားတယ်ဆိုလည်းနားမရှိဘဲနဲ့မကြားနိုင်ဘူးအဲဒီလိုတရားလည်းရှိရတယ်တရားကလည်းယုတ်ပဲမြင်နေကြတိုင်းဟာသိရတဲ့အာယုံရော သိမှုဤကြည်ရရောရုပ်နှစ်ခုနှစ်ခုရှိတာပဲအဲဒီနှစ်ခုနှစ်ခုလည်းအသေးသေးတွေကြောင်းလဲနေတာပဲအဲမြင်သိတာကြားသိတာစသည်တွေဟာလည်းပဲနာတရားတွေသူတို့ကလည်းအသေးသေးကြောင်းလဲနေတာပဲအဲဒါခန္ဓာ၅ပါးရှိတယ်တဲ့ခန္ဓာနဲ့ခွဲလို့ရှိရင်၅ပါးနာဆိုရင်တော့နာအနေနဲ့တော့တကားတည်းပဲပြောရတယ်ရုပ်နဲ့နာဒီလိုပြောရတယ်အဲခန္ဓာ၅ပါးရှိအဲ့ဒါတွေကိုမြင်တိုင်းမြင်တိုင်းကြားတိုင်းကြားတိုင်းနာနဲ့စသည်တွေတွေ့ထိတိုင်းသိကုသနာကြံစီတိုင်းအမှန်တိုင်းသိအောင်လို့အခုဝိပဿနာရှုကြတာ

ပေါ်ကိုက်မှာမရှိလို့ရှိရင်မြင်မြင်မှုပေါ်ကိုက်ကြားမှုပေါ်ကိုက်နားမှုပေါ်ကိုက်စားသိမှုပေါ်ကိုက်တွေ့ထိမှုပေါ်ကိုက်မှာမရှိလို့ရှိရင်တော့အဲ့ဒါဆွဲလာမှုဖြစ်ပေါ်တာပဲမြင်နေကြတိုင်းမရှိရင်ဆွဲလာမှုဖြစ်တယ်ဘယ်လိုဆွဲလာဆိုမြဲတယ်လို့ဆွဲလာမှုချမ်းသာတယ်လို့ဆွဲလာမှုငါပဲသူပဲပုဂ္ဂိုလ်ပဲအသက်ရှင်နေတဲ့အကောင်ပဲလို့ဆွဲလာမှုမြင်နိုင်နေတဲ့ဟာ ကိုယ်လက်ကိုမြင်တဲ့ဆိုတော့အဲဒီကိုယ်လက်ကိုမြင်ရတဲ့စာဒီအရင်ကရှိနေတဲ့လက်ပဲခုမြင်တဲ့မြင်ပြီးတော့လည်းရှိနေသေးတာပဲတစ်သက်လုံးနဲ့ပြီးနေတာပဲဒါမြဲတဲ့နေရာတွေထင်တာဒါတော့မြင်ရတဲ့ကိုယ်စိတ်ပိုင်းလက်ပဲဖြစ်ဖြစ်ဒီပြင်စိတ်ပိုင်းပဲဖြစ်ဖြစ်ကောင်းနေချမ်းသာနေလို့ရှိရင်ကောင်းတဲ့နေချမ်းသာတဲ့အနေနဲ့လည်းပြုစောလာနေတာပြီးတော့ငါပဲတော့တက်ရှင်လည်းငါပဲ လက်နဲ့တကွာဒီကလုံးကငါပဲအဲဒါချင်းလည်းကောင်းမယ်လို့ထင်တယ်သူများသူများမြင်လို့သူများကြည့်လို့မြင်တဲ့အခါလဲသူပဲယောက်ျားပဲမိန်းမပဲစသည်ဖြင့်အသက်ရှင်လည်းအကောင်လို့ဒီလိုထင်ရတယ်အဲဒါမြဲတဲ့နေချမ်းသာတဲ့နေပုဂ္ဂိုလ်သတ္တဝါနေရာဖြင့်ဆွဲလန်းတာတဲ့အဲဒီဆွဲလန်းမှုကဘာလို့ဖြစ်တုံးဆိုပေါ်ကိုင်းမရှိတဲ့ပေါ်ကိုင်းမရှိလို့တဲ့မြင်နေမြင်နိုင်ကြတဲ့ပေါ်ကိုင်းမှာမရှိလို့အဲဒီယုံနာအစုကိုမရှိတဲ့အတွက်ယုံနာအစုမှာ မြဲတဲ့နေချမ်းသာတဲ့နေပုဂ္ဂိုလ်သတ္တဝါနေဆွဲလန်းတဲ့ဥပါဒဥပါဒနာဆိုဆွဲလန်းတာအဲဆွဲလန်းမှုဖြစ်ပေါ်တာတဲ့အဲဒီဆွဲလန်းမှုရှိနေတဲ့အတွက်ဒီယုံနာတွေကိုဥပါဒာနဲ့ခန္ဓာလို့ခေါ်တယ်ဆွဲလန်းမှုအာယုံဖြစ်တဲ့ယုံနာတရားတွေဆွဲလန်းစရာယုံနာတရားတွေမရှိလို့ရှိရင်ဆွဲလန်းနေကြတာကြီးတယ်ပဲဒါတွေကိုမြဲတယ်နေချမ်းသာတယ်နေပုဂ္ဂိုလ်သတ္တဝါနေဆွဲလန်းနေကြတယ်အဲဒီတော့ဆွဲလန်းမှု ကျင်းအောင်လို့ဥပဒနာရှိရတာဘောဂိုင်မရှိကျုံနှံစုဆွဲမှုဝင်ရောက်သည်อืมမြဲတယ်ကောင်းတယ်ငါကောင်းတယ်တကယ်ထင်တတ်သည်ဆွဲလန်းစပါတော့ဆိုမြဲတဲ့နေရာချင်းထင်တာကောင်းတဲ့ချမ်းသာတဲ့နေရာချင်းထင်တာငါကောင်းသူကောင်းတရားကောင်းယောက်ျားမိန်းမနေရာချင်းထင်တာအဲ့ဒါဆွဲလန်းတာပဲတဲ့မြင်တိုင်းမြင်တိုင်းမရှိရင်ဒီလိုဆွဲလန်းနေတာပဲအဲစာမတတ်တဲ့ပုဂ္ဂိုလ်တွေတော့သူပြောကြမလို့ပါဘူးဆွဲလန်းတာအဲ့ဒါထင်ကြပါ စာတတ်နေတဲ့ပုဂ္ဂိုလ်လည်းပဲစာနဲ့တူကသူစဉ်းစားဆင်ခြင်တဲ့အခါတော့နည်းနည်းတစ်ပါးကောင်းတယ်လို့ဆိုရမှာပေါ့ဒါပေမဲ့လို့သူလည်းပဲမြင်နေကြတိုင်းမရှိရင်သူလည်းဆိုလာမှုရှိနေတာပဲရှိပါလေအဖြစ်စာတတ်တဲ့ပုဂ္ဂိုလ်ကြီးမတော်မဆရမတော်လာလျှောက်လုံးတာတော့ရှိနေတာအမှန်ထင်ရှားပါလေသူကရှိပါလေတကယ်ရှိမှတကယ်ရှိမှတကယ်သိမှဖြစ်တာဒါကြောင့်မို့ခွန်ကြီးကတရားပေါ်ကိုင်းမရှိယုံနာလို့ဆွဲမဝင်ရောက်သည်မြဲတယ်ကောင်းတယ်ငါကောင်းတယ်တကယ်ထင်တတ်သည်အဲဒီလို မြဲတဲ့နေကောင်းတဲ့နေချမ်းသာတဲ့နေရာပြင်ထင်ရတဲ့တရားတွေကဥပါဒနဲ့ခန္ဓာပဲဒီဥပါဒနဲ့ခန္ဓာတွေမြဲမြဲတဲ့နေချမ်းသာတဲ့နေပုဂ္ဂိုလ်သားတော်နေရာချင်းဘာလို့ထင်မြင်ဆွဲလာလဲဆိုပေါ်ကိုင်းမှာမရှိလို့ယုံနာနေကတော့သူ့ဟာသူပေါ်သူ့ဟာသူပြောခုနဝိသုဘာတော်အာဃာတေဥပိ္ပဇာနေဝယန္တိစအဲကောင်းမြင်မှာလျှာရောင်ပေါ်လာတယ်လို့ပဲတဲ့လျှာရောင်ဟာပေါ်ပြီးပြောက်သွားတယ်လို့ပဲမိမိတဏ္ဍာကသူများတဏ္ဍာကယုံယုတ်တရားတွေ နံတရားတွေဟာလည်းဒီတိုင်းကြီးတယ်ပဲတဲ့ပေါ်ပြောက်နေတာလေတဲ့အဲ့ဒီလိုသိအောင်လို့ဝိပဿနာရှုရတာကိုင်းတာလေးဆိုရမယ်ပေါ်ကိုင်းမရှုယုံနာစုဆွဲမှုဝင်ရောက်သည်မြဲတယ်ကောင်းတယ်ငါကောင်းတယ်တကယ်ထင်တတ်သည်ဆို Thank you. သတိ နားလည်းမနားမလဲကြရတယ်မရှိဘူးသူတို့ပြောတာတော့နားလဲပါတယ်မြင်ပေါ်လိုက်ဆိုတာမြင်ခိုက်ကြားခိုက်နားခိုက်စားသိခိုက်တွေ့ထိခိုက်စိတ်ကူးစားကြံစီခိုက်ပေါ်နေတာကြီးတယ်ပဲအရင်တုန်းကတော့ဖြစ်ခိုက်လို့လေတကယ်ဆံမူရေးရတယ်ဖြစ်ခိုက်ဆိုတာလည်းအတူတူပါဖြစ်ခိုက်ဆိုတော့ဖြစ်ဆဲလေးတွေဒီဆဲတွေပြဆဲတွေမပါတယ်လို့ဖြစ်နေတယ်လို့အခုတော့ပေါ်ခိုက်တယ်ထင်ပေါ်တဲ့ခိုက်မြင်တာထင်ပေါ်တဲ့ခိုက်ကြားတာနားတာစားသိတာတွေ့ထိတာစိတ်ကူးစားကြံစီတာထင်ပေါ်တဲ့ခိုက် အဲ့ဒီထင်ပေါ်တဲ့ခိုက်မှာမရှိလို့ရှိရင်အဲ့ဒါကိုရုပ်ရောအဲ့ဒီခါထင်ရှားတဲ့ရုပ်လည်းရှိတယ်နာလည်းရှိတယ်ယောနာအဲ့ဒါမြဲတဲ့အနေချမ်းသာတဲ့ပုဂ္ဂိုလ်သားတာများချင်းထင်မြင်ဆွဲလာတဲ့ဥပါဒံဖြစ်တယ်အဲ့ဒီဥပါဒံနေအဲ့ဒီဥပါဒံနေဖြစ်ကြောင်းဥပါဒံနေဤဖြစ်ရာ သဘောတရားတွေဖြစ်တော့သူတို့ကဥပါဒာနဲ့ခန္ဓာလို့ခေါ်တယ်ဥပါဒာအာယုံဖြစ်တဲ့ခန္ဓာပါပဲဒါပါဆွဲလမ်းမှုအာယုံဖြစ်တဲ့ခန္ဓာဆွဲလမ်းစရာခန္ဓာတွေဆွဲလမ်းစရာယုံနာတရားတွေအခုမိမိတို့မြင်နိုင်ကြတဲ့နေမရှိရင်ဆွဲလမ်းနေတာပဲအဲ့ဒီဆွဲလမ်းဥပါဒာနဲ့ခင်းရအောင်လို့အထောက်ကဥပါဒာဖြစ်ရင်ဘာဖြစ်တယ်လဲဥပါဒာငါသစ္စရာဘဝတဲ့ဥပါဒာဖြစ်လို့ရှိရင်ဘဝကာမဘဝဆိုတာလည်းဖြစ်တယ်အဲကာမဘဝ ဘဝဖြစ်เสียဇာတိဘဝကြောင့်ဥပါဒံကဆွဲလမ်းပြီးတော့ဘဝဖြစ်တော့ကာမဘဝဖြစ်တော့သေဒီချမ်းမဲ့မှာဘဝတိုင်းဘဝတိုင်းအဲဘဝသိတွေဖြစ်လာတယ်ဘဝသိတွေပရိသေဘဝပရိသေကပရိသေရှုယောနာယောပါပဲပရိသေယောနာအဲဒီမှာအသိတွေဖြစ်လာအဲဒီအသိတွေဆက်ဆက်ပြီးတော့ဖြစ်သွားတစ်သက်လုံးပဲအဲတက်တန်းရှိတဲ့မြတ်ကာလပါလုံးတက်တန်းက နှစ်တရားလားရှိရင်နှစ်တရားပေါ့လေအခုဆိုနှစ်တရားတော့ဒီလိုရှားပါတယ်နေရာတန်းနဲ့300တန်းဒီလိုဟာလည်းရှိပါတထောင်တန်းရှိတယ်1000တန်းရှိတယ်စာရေးပေတဲ့ဘာသာတွေတော့အများကြီးပါပဲဒါပေမဲ့အခုနေကတော့ဒီလောက်သက်ရှိတာတွေကတော့လူလောကမထင်ရှားပါဘူးအဲ့ဒါဆက်ကဆက်ကသူတို့ဖြစ်ပြီးတော့သွားနေတာတွေအဲ့ဒါတွေကိုမရှိလို့ရှိရင်တော့ဥပါဒာနေဖြစ်အဲ့ဒီဥပါဒာမဖြစ်ဖို့အရေးကြီးတယ် ပွက်တာမဖြစ်တာဘယ်တော့မှမဖြစ်တယ်ဆိုပေါ်တိုင်းပေါ်တိုင်းနေဖြစ်ပြသွားတာလေအမှန်တည်းသိရင်ဘယ်ဆွဲလန်းတော့မလို့ဘယ်အောင်ဆိုပေါ်ပြီးကြောက်သွားပြီးဆိုဟာဒါဝင်မြဲတယ်လို့ဘယ်ဆွဲလန်းတော့မလို့မရှိဘူးအခုအယောင်လင်းဆိုတော့မီးအောင်လေးပေါ်နေတယ်ပြောက်သွားပြီဆိုရင်ခုနကအယောင်ရှိနေသေးတယ်လို့မစွဲလမ်းပါဘူးနောက်တစ်ခါလင်းတယ်ပဲခုနကအယောင်ကလာလင်းတာမဟုတ်ပါဘူးတခြားပဲလို့အဲ့ဒါလိုမြင်တိုင်းကြားတိုင်းနေမှာ ပေါ်လာတဲ့ညတွေကပေါ်ပြီးပြောင်းလာသေးသေးတွေထပ်ပြီးတော့ဖြစ်နေတော့ဆက်ဖြစ်နေတော့ခုနကအနောက်နိုင်ငံကပုံလေးစုံစမ်းထားတဲ့အတိုင်းအဲဒီရုပ်ရှင်ရုပ်တွေပြောင်းလဲတာဟာတစ်စက္ကန့်အတွင်းမှာအကျဉ်30ပြောင်းလဲဒီဓာမီတွေပါလေအရောင်လင်းတွေပြောင်းလဲတာကတော့တစ်စက္ကန့်အတွင်းမှာအကျဉ်90အသေးသေးပြောင်းလဲနေတာတဲ့အဲအသေးသေးပြောင်းလဲနေတာတွေလည်းမမြဲတာတွေကြီးတယ်ပဲဒီလိုမဟုတ်ဘဲနဲ့ကိုယ်ကိုယ်ထဲမှာ တွေ့ရကျင်ဝတာတွေလည်းဒီတိုင်းပဲမြင်နိုင်ကြားတိုင်းနေတာကြောင်းလဲနေတာကြီးတယ်ပဲအဲ့ဒါတွေကိုမရှိမသိတော့မြဲတဲ့အနေချမ်းသာတဲ့နေပုဂ္ဂိုလ်သတ္တဝါနဲ့ဆွဲလာနေကြတယ်ယုံနာနှစ်ပြားဖြစ်ပြတာမှန်စွာသိနိုင်သည်ဖြစ်ပြသည်ကအနိစ္စဒုက္ခလည်းသိသည်ယုံနာနှစ်ပါးဖြစ်ပြတာကိုမှန်စွာသိပါတယ်ဘယ်လိုသိတော့အဲရှုမှသိတာမရှုတော့မသိဘူးอืม ရှုမှသိတာမရှုရင်တော့မသိဘူးပေါ်ကိုက်ရှုမှသဘာဝမုတ်ချသိနိုင်သည်ပေါ်ကိုက်ရှုမှမြင်ကိုက်မှရှုမှကြားကိုက်မှရှုမှနာငယ်စာတိကဲဒုတိကိုက်မှရှုမှအဲ့ဒီရှုမှသဘာဝသဘောတရားရုပ်သဘောတရားနာမ်သဘောတရားအဲ့ဒါကိုမုတ်ချအမှန်တိုင်းသိနိုင်ပါတယ်အဲ့ဒါကိုသတိသာနာသုတ်ကလည်းဒါဟောထားတာပဲကိစ္စတော်ဟာသွားသိရှိတော်တယ်သွားစေ အဲသွားစေနန်းစေသွားစေရစေထိုင်စေလျောင်းစေကိုမူရာဖြစ်စေနောက်ဝေဒနာဖြစ်စေအဲစိတ်တွေဖြစ်စေသဘောတရားတွေဖြစ်စေအဲ့ဒါတွေရှုရသတိပ္ပဏသုကဟောတာအခုရှင်သာရိပုတ္တရာကတရားဟောတာလေဒီတိုင်းမှာပဲဥပါဒနာခန္ဓာ၅ပါးတရားတွေကိုရှုရမယ်ဆိုတာဖြစ်စေတွေရှုရမှာဖြစ်စေရှုလို့ရှိရင်အမှန်တိုင်းဒီမှာပေါ်ကိုင်းရှုမှသဘာဝမုတ်ချသိနိုင်သည် ဘယ်လိုသိနိုင်လဲယုံနာနှစ်ပြားဖြစ်ပြစ်တာမှန်းစွာသိနိုင်ပြီယုံနာနှစ်ပါးဖြစ်ပြီးပြည့်သွားတာပဲဆိုတာမှတ်တိုင်းမှလည်းသိနိုင်ပါတယ်တဲ့ဒါလေးဆိုရစေပေါ်ကိုက်ရှုမှသဘာဝမုတ်ချသိနိုင်ပြီယုံနာနှစ်ပြားဖြစ်ပြစ်တာမှန်းစွာသိနိုင်ပြီ အဲဒါပေါ်လိုက်ပေါ်လိုက်ရှုမှတဲ့မြင်ခိုက်ကြားခိုက်နားခိုက်စသည်ကတွေ့ထိခိုက်ရှုရှုချင်းသိရလားဆိုတော့ပါရမီထူးရင်တော့ရှုရှုချင်းသိတဲ့ပုဂ္ဂိုလ်လည်းရှိမှာပါပဲဘုရားလက်ထက်ကတရားနားနေတာတခဏလေးပဲဗရာလေးတပုဒ်လို့တရားနာနေရင်သောတာပန်ဖြစ်တာရှိတယ်တရားကအနာကဖြစ်တာရှိဉာဏ်ဖြစ်တာတော့ရှိတယ်အဲဒီလိုပုဂ္ဂိုလ်တွေတော့တခဏလေးအတွင်းမှာသူအမှန်တိုင်းသိသွားတာတွေပါဘုရားဟောတဲ့သုတနာကမြင်တာတော့ဖြစ်စေကြားတာဖြစ်စေ အဲဒီခိုက်တာမှာထင်ရှားတာကိုရှုလိုက်တာနဲ့ချက်ချင်းဖြစ်ပြတော့တာသိပြီးဝိပဿနာဉာဏ်ဆင်လိုက်တက်ပြီးတော့သောတာပန်တရားကနာကဖြစ်သွားဉာဏ်ဖြစ်သွားတာကိုနာကြတယ်အခုနေခါကလည်းဒီလိုဖြစ်ဖို့အသိတော့မလွယ်ဘူးစပြီးရှုခါစားမှာတမာရီကလည်းမရှိသေးတော့ယုံနဲ့နာနှစ်ပါးပိုင်းခြားမသိဘူးရှုစွာစပြီးတော့ယုံနာကပိုင်းခြားသေးတယ်ဝိပဿနာရှုတဲ့ပုဂ္ဂိုလ်မှာတမာရီမသိမှုမသိတိုင်းမသိတိုင်းစိတ်တည်ကြည်မှု တမာရီဆိုတာစိတ်တည်ကြည်တာမရှုရင်တော့စိတ်တွေကဟိုသွားလိုက်ဒီသွားလိုက်စိတ်ကူးညာစိတ်ကူးရောက်ချင်တယ်ရောက်နေရှုနေရင်တော့ရှုတဲ့အာယုံမှာစိတ်ကလေးကတည်ရတယ်အဲ့ဒါတမာရီခေါ်တယ်ဒါမှမဟုတ်အာရုံကစားမှာတော့အများအားဖြင့်စိတ်ကမတည်ဘူးအဲဒီကရှုနေမယ်တရားဟိုစိတ်ကူးနေတာနဲ့ဒီမရှုရဘူးအချိန်တွေတကားကုန်သွားဒီလိုအရင်အများကြီးပဲလို့အဲတမာရီအားကောင်းလာပြီဆိုတဲ့ခါကျစိတ်ကဘယ်မှမသွားဘူး။ဟွန်းဖောင်းတယ်ဒီကခွန်ကြီးတို့ညွှန်ကြားတယ်ပြောရမယ် ဖောင်းတယ်ဆိုဖောင်းရမှာပဲစိတ်ကပြီးပင်ရဲဆိုပင်ရမှာစိတ်ကြည့်ပင်ရဆုံးသွားတယ်ဖောင်းတယ်ဖောင်းရမှာစိတ်ကြည့်ပင်ရမှာဖောင်းတယ်ပင်တယ်ငကူထဲမှာတဲ့ပုဂ္ဂိုလ်ဒီငကူထဲပဲတစ်ခုပြီးတစ်ခုဒီမှာကြီးနေတာဖောင်းတယ်ပင်တယ်ထိုင်တယ်ဆိုတော့ထိုင်တာလေးထည့်ပြီးရှိတဲ့ပုဂ္ဂိုလ်လည်းရှိတယ်ဖောင်းတာနဲ့ပင်တာလည်းကြားတယ်နည်းနည်းလေးအားနေလို့အားနေနဲ့ထိုင်တာလေးထည့်မှတ်ပြီးတော့လို့ပြောရတယ်ဖောင်းတယ်ပင်တယ်ထိုင်တယ်ဖောင်းတယ်မှတဲ့အခါဖောင်းတက်လာတာလေးပေါ်မှာစိတ်ကလေးရကြည့်ပင်တယ်မှတဲ့အခါပင်တာလေးပေါ်မှာစိတ်ကလေးရကြည့် ထိုင်နေမှတဲ့ခါကျတော့ထိုင်ပြီးတော့နေတဲ့ကိုယ်မူရပေါ်မှာရှိတယ်။အောင်းနဲ့ပိန်နဲ့ထိုင်နေ။ရှင်းရလဲဘယ်လောက်နဲ့အားမရသေးလို့ရတဲ့အားနေသေးတယ်သူတော်ဟာကြတာပဲဒီလိုပုံကိုရရှိတယ်။အဲတော့ဒါဖြင့်ထိတာတွေတခုထဲမှလိုက်ဩထိတာတွေကဒီနေရာကထိတာပေါ့လေဝမ်းမိုက်ကရတော့မဟုတ်ပါဘူး။အောက်ကထိုင်နေတော့အောက်ကနေပြီးထိတာလည်းရှိမှာပေါ့။ပြီးတော့လက်နဲ့ပါနဲ့ထိနေတာလည်းရှိမှာပေါ့။ဒီနေရာကဖြစ်ပေါ့။ အဲထိတဲ့နေရာလေးလဲစူးစိုက်မှခေါင်းနဲ့ဘိန်းနဲ့ထိုင်နဲ့ထိတယ်ခေါင်းနဲ့ဘိန်းနဲ့ထိုင်နဲ့ထိတယ်အဲ့ဒါမှအဲ့ဒါမှကောင်းတဲ့ပုဂ္ဂိုလ်မှမကောင်းတဲ့ပုဂ္ဂိုလ်ရဲ့အဲ့ဒါတူးလိုက်မှလို့လည်းသိဖြစ်တာတော့မဟုတ်ဘူးအဲ့လိုမှလို့ရှိရင်အဲခေါင်းနဲ့လိုမှတဲ့ခါမှာဖောက်တက်လာတာလေးသင်ရှားသိတာလေးလည်းသင်ရှားတယ်အိမ်ထဲမှာတကပင်သားလေးသင်ရှားတယ်သိတာလည်းသင်ရှားတယ် ထိုင်နေမှတဲ့အခါထိုင်တာလည်းထင်ကြထိတာလည်းထင်ကြသိတာလည်းထင်ကြအဲထိတယ်မှတဲ့အခါမှာထိတာလည်းထင်ကြသိတာလည်းထင်ကြတယ်အဲဒီတော့သိပြီးတော့နေတဲ့အခါမှာယုံနဲ့နာပိုက်ချသိတာပဲဖောင်းနေမှတဲ့အခါမှာဖောင်းတာကသူကအာယုံမသိတာပဲဘိုက်ကဖောင်းတယ်လာလိုက်ပင်ကြသွားလိုက်တောင်းတာတင်းတာတွန်းကန်တာလှုပ်ရှားတာအဲဒီသဘောသာသင်ကြတယ်သူကနေပြီးဘာမှအာယုံပြုပြတာမရှိဘူး သူကရုပ်တရားကိုရုပ်တရားဆိုတာအာယုံမသိတာအာယုံမသိတာကရုပ်တရားပြီးတော့ဖောင်းတယ်လို့မှားတဲ့အခါသိတာလေးရှိတယ်အဲသိတာလေးကနံတရားရုပ်နဲ့နာလေးမှတ်တိုင်းမှတိုင်းဖောင်းတာကရုပ်သိတာကနာပိညာကရုပ်သိတာကနာမှတ်တိုင်းမှတိုင်းကအဲရုပ်မှတ်တဲ့အခါကာလမှာသိရတဲ့ရုပ်ကတခြားပဲသိတဲ့နာကတခြားမြင်နေကြတဲ့စသည်မှတ်တဲ့အခါကျတော့မျက်စိ မျက်စိအဲမျက်စိရုပ်နဲ့မြင်သိတာတို့ကတခြားမြင်သိတာကတခြားအဲမျက်စိရုပ်နဲ့မြင်သိရတဲ့ရုပ်အစင်းပေါ်ဒါတခြားမြင်သိတဲ့နာကတခြားရုပ်နဲ့နာနဲ့ခုမှတ်သိတဲ့နာကလည်းတခြားအဲမြင်ခိုက်ပါဆိုရင်မြင်မှုဣတိယယုံနဲ့မြင်ရတဲ့အခြင်းယုံယုံနှစ်ခုထင်ရှားတယ်မြင်သိတာလည်းထင်ရှားတယ်မှတ်သိတာလည်းထင်ရှားတယ် အဲဒီလိုနာနဲ့ကြားတဲ့အခါနာနဲ့ကစားပြီးတော့တိုင်းပါပဲယုံနဲ့နာနှစ်ခုနှစ်ခုထင်ရှားတယ်အဲဒီလိုထင်ရှားလာတဲ့အခါကျတော့ယုံနဲ့နာနှစ်ပါးရှိတာပဲဒီနေ့အသက်ရှင်နေတဲ့အကောင်ရင်တော့မရှိဘူးအစတုန်းကတော့အကောင်လည်းကြီးတည်နေအောင်မင်းယုံနဲ့နာနှစ်ပါးပဲလို့သိလိုက်နာမယူပပရိစ္ဆေညာခေါ်တယ်နာယုတ်ပိုင်းခြားတည်တယ်အဲဒါဝိပဿနာညာစကားသာရှိတယ်ဟိုမှာအနိစ္စဒုက္ခအနတ္တမရောက်သေးဘူး အကြောင်းနဲ့အကျိုးလေးတွေလည်းပဲပိုင်းခြားပြီးသိရတယ်။အောင်းနေလို့မရင်အဲအသက်ရှူမှုလေကြောင့်ဖောင်းပြလာပုံအသက်ရှူမှုလေ ထုတ်သွားတဲ့အတွက်ပိန်ကျသွားပုံဖောင်းတာပေါ်လာတော့မှတ်သိမှုလေ ဖြစ်နေပုံစသည်ချင်းပေါ်တယ်အကုန်လုံးသိတယ်လို့တော့မဟုတ်ပါဘူးအကြောင်းကျိုးတွေအကုန်လုံးသိဖို့ဆိုတာကတော့တာမန်ပုဂ္ဂိုလ်တွေမဖြစ်ပါဘူးတော်ရုံသိတာပဲအဲသွားတယ်ဆိုတဲ့အခါသွားခြင်းနဲ့စိတ်ကြောင့်သွားရုပ်ဖြစ်တယ် ကိုယ်ရဆိုတဲ့ကကိုယ်ရင်တဲ့စိတ်ကြောင့်ကိုယ်ရုပ်ကလေးဖြစ်လာတဲ့စသည်ဖြင့်သူ့အလိုအကြောင်းကျိုးတွေရှိပါတယ်ရှူတိုင်းမှာတိုင်းဟာသိစရာအာရုံရှိလို့သိမှုလေးတွေဖြစ်တယ်အဲသူအကြောင်းနဲ့သူကျိုးလေးတွေဆက်ဖြစ်တာပေါ့အဲဒါလေးတွေတွေ့ရပါတယ်အဲဒါပစ္စယပရိက္ခာညာနဲ့အကြောင်းကိုပိုင်းခြားတယ်အကြောင်းနဲ့ကျိုးများရှိတာပဲယုံနဲ့နာမြအကြောင်းနဲ့ကျိုးများရှိတာပဲအသက်ရှင်တဲ့ပုဂ္ဂိုလ်သတ္တဝါကောင်းရင်လည်းမရှိဘူးဆိုတာကိုယ်ဉာဏ်နဲ့ရှင်းပြီးတော့သိရတယ်အဲဒါအခြေခံရှိသေးတယ်ဒါဝိပဿနာ အထူးမရောက်သေးဘူးအဲဒီလိုဖြစ်ပြီးတော့လည်းမကြပါဘူးမှတ်တိုင်းမှတ်တိုင်းဟာပေါ်လာတာလည်းကြောက်သွားသိတာလည်းကြောက်သွားအစတော့ခက်ကျဲကျဲပါပဲအင်းဖောင်းနေဆိုရင်ဖောင်းစားကနေပြီးဖုံးသွားတော့ရှိဘူးဖောင်းတာမရှိတော့ဘူးဒီတော့မှတ်သိတာလေးကလည်းမရှိတော့ဘူးဖောင်းတာမှတ်သိတာလေးကကုန်းသွားပြီဒီမှာပိန်နေဆိုရင်လည်းပိန်စားနဲ့ပိန်စိုးအဲဆုံးသွားတယ်ဆိုရင်ပိန်တာလည်းမရှိတော့ဘူးမှတ်သိတာလေးလည်းမရှိတော့ဘူးပိန်နေမှတ်သိတာလေးမျိုးအဲဒီလိုပဲ ရှုမှတ်တယ်ရှုမှတ်တယ်ဟာပေါ်လာတဲ့အာယုံလေးတွေကလည်းစပြီးပေါ်လာဆုံးသွားပြီးတာလေးလည်းပြီးပြီးပြောက်သွားအဲဒါအစဆုံးလေးတွေရှင်းဥစွာတွေ့ရတယ်အဲဒီလိုတွေ့ရတော့အိဋ္ဌမမြဲဘူးဆိုတာဟုတ်တာပဲအခုရှုမှတ်တာတွေပေါ်ပြီးပြောင်းမမြဲတာတွေတို့ရှိရမရှိမရှိလို့ပဲမြင်နေကြတိုင်းတွေ့တိုင်းတွေ့တိုင်းလည်းဒီလိုဖြစ်ပြန်တာမမြဲတာတွေပဲကိုယ်တဏ္ဍာမှာလည်းဖြစ်ပြန်တယ်သူမြတ်တဏ္ဍာလည်းဖြစ်ပြန်နေတာပဲဒီလိုလည်းစဉ်းစားပြီးတော့သဘောကျပါတယ်အဲဒါသမထနာညာခေါ်တယ် သမထနာဉာဏ်လားဝိပဿနာဉာဏ်စတယ်အဲဒီကသမထနာဉာဏ်ကလည်းစဉ်းစားဆင်ခြင်တာလေးအားမရပဲဆဲလက်စဉ်းစားနေရရှေ့မတိုးဘူးဆဲလက်နေတာလည်းတရားမတည့်ပဲနေတော့တယ်အဲဒီလိုစဉ်းစားတော့ဘယ်နဲ့မှတ်ယုံရင်မှားပြီးပြီးအောင်ပြီးအောင်မှားနေလို့ရှိရင်မတိုင်းမတိုင်းပေါ်ပြီးကြောက်တာလေးတွေကပေါ်ပြီးတော့ရှင်းလာတယ်။ဖောင်းတယ်ဆိုလို့ရှိရင်ဖောင်းတာလေးကတခုတည်းမဟုတ်ဘူးကွာ။အစတော့နှစ်ပိုင်း အောင်ရွေ့လာတာလေးอ่ะတပိုင်းဆုံးသွားပြီအကြမ်းတပိုင်းဆုံးသွားပြီနှစ်ပိုင်းနောက်နောက်ကျတော့သုံးပိုင်းရွေ့လိုက်ပြောက်လိုက်ရွေ့လိုက်ပြောက်လိုက်နောက်ကျလေးပိုင်းငါးပိုင်းပါရမီအားလျော်သွားပါလေချုပ်ပုဂ္ဂိုလ်တော့လည်းပဲနှစ်ပိုင်းသုံးပိုင်းလောက်ပါချုပ်ပုဂ္ဂိုလ်တော့တည်းများပါလေပေါ်လိုက်ပြောက်လိုက်သွားတယ်မှတဲ့ခါကလာလည်းအဲသွားတယ်သွားတယ်သုံးဖို့ညာလားနဲ့ဗယ်လားနဲ့စသည်ဖြင့်မှအစတော့ကိုအင်းဒီတော့ကြွကားသာအစကားသာ ဆုံးသွားတဲ့တရားဆိုတာတခုတည်းပဲပြီးသွားပြီအဲနောက်ကြတော့ဖြစ်ဖြစ်ဒီများလာတော့ခြေတော်တလန်းတလန်းအတွင်းမှာနှစ်ပိုင်းသုံးပိုင်းတရွေ့ကတရွေ့မရဘူးတရွေ့ပြောက်သွားလိုက်နောက်တော့ကတရွေ့ရွေ့လာလိုက်ပြောက်သွားလိုက်တရွေ့လိုက်ပြောက်သွားလိုက်နဲ့ခြေလန်းအတွင်းမှာနှစ်ပိုင်းသုံးပိုင်းအဲဒီလိုဆရာကဒီတက်မြန်များပြီး၄ပိုင်း၅ပိုင်းစသည်လို့ရှင်းရပါတယ်အဲဒီလိုတစ်ပိုင်းတစ်ပိုင်းနေပေါ်လာတယ်လို့မှတ်သိတာလေးလည်းပြီးလိုက်ကြောလည်းပြီးလိုက်ကြောလည်းသူ့ပိုင်းနဲ့သူပဲပြီးကြောင်းတာလေးအဲဒီလိုတွေ့ရတယ်အဲဒီလို လင်းလင်းမြန်မြန်ပေါ်ပြောက်တာတွေတွေ့ရတာဥရပြညာခေါ်တယ်သိကောင်းတယ်အဖြစ်အပျက်တွေဒါမှသိချာသိတာအဲအဲဒီလိုဒီတိုင်းဒီတိုင်းဖြစ်ပျက်တွေကိုသိနေလို့ရှိရင်ဘာဖြစ်လာတယ်လဲဆိုတော့ယုံနာနဲ့ပြဖြစ်ပျက်တာမှန်စွာသိနိုင်ပြီဆိုတော့မှန်နိုင်ပြီလားပေါ်ခိုက်ရှုမှသဘာဝမဟုတ်ချသိနိုင်နေပေါ်ခိုက်ရှုမှယုတ်သဘောနာသဘောသဘာဝမှန်လေးသိတဲ့ပြင်းဖြစ်ပြီးပြက်သွားတာလေးတဲ့ တပိုင်းချင်းတပိုင်းချင်းပေါ်ပြောက်သွားမှားသီးတာလည်းသိပြီးကြောက်သွားအဲ့ဒါလေးယုံနာနဲ့ဖျားဖြစ်ပြတာမှန်စွာသိနိုင်သည်။ရတကယ်အထုကိုယ်တိုင်တွေ့တာအကောင်းတယ်။ဘုရားလောင်းတော်ဥပါဒณะခန္ဓာ၅ပါးရဲ့ဖြစ်တဲ့ရှိတာဒါပဲ။ဘုရားလောင်းတော်လည်းမြင်တိုင်းကြားတိုင်းတွေ့တိုင်းပြီးတိုင်းနေပေါ်များတွေရှုပြီးတော့ပေါ်လိုက်ကြောက်လိုက်ဒါလေးတွေကသိတာ။ဒါလေးတွေပြီးရင်လည်းဘုရားဖြစ်လာတယ်။ အဲ့ဒီအဖြစ်ပြက်ပေါ်ပြီးကြောက်သွားတာလေးပြီးတော့ဘယ်လိုညာများဖြစ်တယ်ဆိုဖြစ်ပြက်ပြီးကအနိစ္စဒုက္ခလည်းပြီးပြီးဖြစ်တယ်ပြီးလို့ရှိရင်အနိစ္စမမြဲဘူးဆိုတာသိတာပေါ့ဇာတုံးကတော့ဒီမြင်တယ်ဆိုရင်မြင်တာလေးပေါ်ပြီးကြောက်ဒါလည်းမသိဘူးမြင်ရတဲ့အဆင်းလည်းပေါ်ပြီးကြောက်မသိဘူးမြင်မှုရခြင်းမျက်စိလည်းပေါ်ပြောက်မသိဘူးဒီပြရတယ်ဒီလိုကြည့်တဲ့ပဲအများအားကြီးနေတယ်လို့ထင်နေတယ်ပြီးတော့အနိစ္စတော့မသိဘူးစာပေကျမ်းစာရအချင်း အနိစ္စမမြဲဘူးလို့ပြောတာဟောတာပဲမယ်လို့ကိုယ်တိုင်ညာမျက်စိမှမသိပဲအနိစ္စမသိသေးဘူးအဲ့ဒါရေးကြည့်တယ်ဖြစ်ပြသိမှတဲ့ပေါ်တိုင်းပေါ်တိုင်းမှလို့ပေါ်လိုက်ပြောလိုက်ပေါ်လိုက်ပြောအဲ့ဒီမှဖြစ်ပြသိဖြစ်ပြသိကအနိစ္စမမြဲတာကိုလည်းသိပြီအနိစ္စမမြဲတော့ဒါတော့ပေါ်ပြောက်သွားတာလေးတွေဘာမှအားကိုးကြမရှိဘူးချမ်းသာတယ်ကောင်းတယ်အားကိုးကြမရှိပါဘူးဆင်းရဲလို့ဆိုရတယ်ဒါဆိုအခါခဲတာတော့မဟုတ်ဘူးသူကခံခဲ့တာကတော့ဒုက္ခဝေဒနာတွေသူကသူရှိပါတယ် အဲဒုက္ခဝေဒနာတွေရှိတဲ့ခါကျတော့ခံခဲ့တဲ့သဘောတွေရှင်းကြပါတယ်အခုဒုက္ခဝေဒနာမဟုတ်တာတွေကြတော့လဲဖြစ်ပြက်သွားလို့အာမကိုရလို့အာကိုစရာမဟုတ်လူရင်စရာနှိမ့်တဲ့စရာမဟုတ်တာကဒုက္ခဆင်းရဲလို့ခေါ်ရပါတယ်အဲဘဝတိုင်းဘဝတိုင်းဒီလိုဖြစ်ပြက်နေတယ်ဘာမှမကောင်းဘူးဆင်းရဲနေတယ်သူကထင်ရပါတယ်ဒါကြောင့်ဖြစ်ပြက်ပြီးကအနိစ္စဒုက္ခလည်းပြီးဒါပဲလားဆိုတော့အနတ္တလည်းနိရုပဲရှုစေပြီးရသည် ရှူထဲမှာပဲပေါ်ပြောက်သွားတော့အသက်ရှင်နေတဲ့အကောင်လို့ပဲဆွဲလန်းတယ်ရှိတော့မလို့ရှိမှမရှိတော့ပဲနဲ့မြင်နေဆိုရင်မြင်ရတဲ့ဆင်းရောမျက်စိရုပ်ရောမြင်သိတာရောဒုက္ခိုက်တာကုံသွားတာကိုကြားတယ်ဆိုရင်လည်းကြားတယ်အတန်ရောအဲနာကြားကြားသိမှုတရားနာရောကြားသိတာရောဒုက္ခိုက်တာမှာကုံသွားဘယ်ဟာမဆိုပဲသိရတဲ့အာရုံရောမှီရရောသိတာရောမှတ်သိတာရောခါတယ်ပေါ်ပေါ်ပျောက်ပျောက်သွားတာကြီးတွေတွေ့ရတော့ ပုဂ္ဂိုလ်သားတော့ဘယ်ဟုတ်နေမလို့မရှိတဲ့ပုဂ္ဂိုလ်တွေတော့အဲဒီလိုမြင်လာတဲ့အရင်ကရှိတဲ့ငါကပဲမြင်တာမြင်ရတာလည်းပဲအရင်ကရှိနေတဲ့ဥစ္စာကိုပဲထပ်ပြီးတော့မြင်တာနောင်လည်းပဲဒီဥစ္စာရှိနေတာပဲအဲဒီလိုထင်တယ်သူကဒီလိုမဟုတ်ပါဘူးသူကပေါ်တိုင်းပေါ်တိုင်းနေကြောက်သွားသွားတာပြီးတော့မိမိအလိုတိုင်းဖြစ်တဲ့အတ္တကောင်အများအားဒီနေအတ္တကောင်ရတော့မရှိဘူးအနတ္တအနတ္တဆိုအတ္တမဟုတ်ဘူးသဘောတရားမျှပဲယူသဘောနာသဘောမျှ ဖြစ်ပြနေတဲ့သဘောမျှပဲဆိုတာကိုယ်တိုင်တွေ့ပြီးသိရတယ်အဲ့ဒါအနတ္တ అను ပဒနာညာဒီအနိစ္စ అను ပဒနာညာဒုက္ခ అను ပဒနာညာအနတ္တ అను ပဒနာညာဆိုတာဒီညာသုံးပါးဖြစ်ပုံကဒီဆောင်မနှစ်ခုပြင်ပြထားတယ်ဖြစ်ပြသည်ကအနိစ္စဒုက္ခလည်းသိပြီးအဖြစ်ပြသည်မှာပေါ်တိုင်းပေါ်တိုင်းမှာဖြစ်ပြသည်ရင်အနိစ္စလည်းသိတယ်ဒုက္ခလည်းသိတယ်အနတ္တအတ္တမဟုတ်ဆိုလည်းသိတယ်ကအနတ္တလည်းနေလူပဲရှုစေသိရသည်ဆိုရမယ်ဖြစ်ပြသည်ကဖြစ်ပြသည်က အနိစ္စဒုက္ခလည်းသိသည်အနတ္တလည်းနိရုပဲရှုစေသိရသည်ဆိုခဏမစဲဖြစ်ပြန်တာတွေရှုနေရင်ဖြစ်ပျက်တွေကိုသိနေပြီဆိုလို့ရှိရင်ဖြစ်ပျက်သီးကအနိစ္စမမြဲဘူးဆိုတာလည်းသိတယ်ဆရာသမားတွေဟောလို့မဟုတ်ပါဘူးသူကသူသိတာဒုက္ခဆင်းရဲဆိုတာလည်းသိတယ် ခုဘုန်းကြီးတို့ညွှန်ကြားတဲ့အတိုင်းတရားထုတ်တဲ့ပုဂ္ဂိုလ်တွေကျွတ်စားပြီးပါတတ်ကြရပါဘူးသောသောကလည်းခွန်ကြီးကဘယ်လိုရှိတယ်ဘယ်လိုပြည့်တယ်လို့ပြောမှထားပါဘူးဒါမှသူတို့ရှိမှလို့ဓမ္မကြီးကအားကောင်းလာတဲ့အခါကျသူကပြောတာဗျာမကြီးနေပြီသိချင်းကြောက်တော့တာပဲမမြဲတာကြီးရဲ့ဒီကမကြည့်လို့ကမြဲတယ်ထင်တာဒါဒီချမ်းသာလည်းမဟုတ်ဘူးဆင်းရဲကြီးရဲ့ဘယ်ဘောကပြောပါလဲပြီးတော့အသက်ရှင်နေတဲ့အကောင်ရလို့မဆွနိုင်ဘူးကြောက်တော့တော့ဘယ်အသက်ရှင်နေကဟုတ်တော့မလို့ခဏဥပမာထဲမှာပြရတဲ့ ဝိသုဘာရောအာကာသေဥပ္ပဇ္ဇနိဗျာနိစ္စဆိုတယ်။ကောင်းငယ်မှာလျှက်ရောင်လေးကပေါ်ပြီးကြောက်သွားတော့ကြောက်သွားတဲ့လျှက်ရောင်လေးကဘယ်နှရှိနေတယ်လို့သရံကြမရှိဘူး။အဲဒီလိုပဲမိမိတဏ္ဍာကယုံနာနေလဲပေါ်ပြီးကြောက်သွားပေါ်ပြီးကြောက်သွားရှိမှမရှိတော့ဘဲနဲ့အတ္တအသက်ရှင်နေတဲ့အကောင်ငါပဲလို့ဆွဲလန်းကြဘယ်ရှိတော့မလို့အဲကြောင့်မို့

သမသနာညာခေါ်တယ်သုံးသပ်ဆင်ခြင်တာတဲ့ညာမရင်သေးပါဘူးစကားစားပဲကြည့်တယ်အဲဒီသမသနာညာကရင့်တာတဲ့ခါကျတော့ဖြစ်တယ်ပြန်ညာတာကိုခဏသွားတယ်ဆိုရင်ခြေတနာတလားအတွင်းကိုနှစ်ပိုင်းသုံးပိုင်းလေးပိုင်းငါးပိုင်းပါရမီလျောက်ပေါ်ချိုးတော့တယ်နှစ်ပိုင်းလောက်ချိုးတော့သုံးပိုင်းလောက်ချိုးတော့လေးပိုင်းငါးပိုင်းအများကြီးပါပဲခဏစစ်ဖြစ်ပြန်တာလေအနထင်ရှားပါတယ်ဖောင်းတဲ့ပိနေဆိုတာလည်းဖောင်းတာလေးအစတော့ဖောင်းတာနဲ့ဖောင်းတာလည်းပဲအစဆုံးဘယ်လောက်ပဲ တခုတည်းပဲနောက်သမာဓိညာကျင့်သမာဓိညာကျင့်လာတဲ့ခါကျတော့ခေါင်းသားလေးကတရွေ့ကတရွေ့မရဘူးနှစ်ပိုင်းသုံးပိုင်းဒီလိုလဲထင်ပါတယ်။ပါမီထူးတဲ့ပုဂ္ဂိုလ်တွေတော့၄ပိုင်း၅ပိုင်းစသည်လဲထင်ပါတယ်သူကပေါ်ပြောက်သွားတာလေ။ဒါခေါင်းသားပိနာတာမဟုတ်ဘူး။မှတ်သိတဲ့သိတဲ့စိတ်ကလေးကလည်းအတူတူပဲသိရင်ပြောင်းရင်သိရင်ပြောင်းရင်ပြောင်းနေတာပဲ။အဲဒါကြောင့်အနိစ္စဒုက္ခအနတ္တတွေအဲဒီလိုသိတာတဲ့။အဲဒါဥရိယဗျာညာရောက်ရင်အနတ္တရပါတယ်။ရောင်လင်းပိဋိပတ်တာတွေလည်းတွေ့ရတယ်။อืม နာဝန်သားကြီးကောင်းပါလေအဲယောဂီပုဂ္ဂိုလ်တွေတရားထုတ်ဆိုသူတို့ဟာသူပြောတာဘုန်းကြီးကသောသောပြောမှတာဘူးဒီတော့ဒီလိုတွေ့တွေ့နေမယ်ဘယ်လိုဖြစ်နေမယ်ပြောမှတာဘူးဒါပေမဲ့လို့ဥရိယဗျာညာရောက်လို့ချင်းဥရိယဗျာညာမှာတွေ့တတ်တဲ့အထူးတွေသူတို့ဟာပဲပြောလာတယ်နာဟန်ကြတယ်သူကမမြဲအဲအနတ္တလည်းနိရောဓရှုမြဲသိရသည်အဖြစ်အပျက်ကိုသိအောင်ရှင်းအဖြစ်အပျက်သိအောင်ရှင်းလို့ရှိရင်ဖြစ်ပျက်သိက အနိစ္စဒုက္ခလည်းသိအနိစ္စမမြဲဘူးဒုက္ခဆင်းရဲပဲဒါလည်းသိတယ်ပြီးတော့အနတ္တလည်းနိယောပဲရှုစေသိရသည်အနတ္တအတ္တကောင်မဟုတ်ဘူးသဘောတရားများပဲဒီလိုလည်းသိရတယ်အဲဒီလိုသိရင်ဘယ်အကျိုးရှိတော့ဆိုလို့ရှိရင်ဒါအရိယာမဉ္ဇဉ်ပူညာမြင်နိဗ္ဗာန်ရောက်ဖို့ပဲဝိပဿနာညာဝိရိယပြညာနေပြီးတော့ရင်းသွင်းတဲ့ခါကလာဘင်္ဂညာအပြည့်ကြီးတယ်ပဲပေါ်လာတော့မထင်ရှားဘူးညာလို့ဘုရားဆိုပုံပြီးပြောက်ပုံပြီးပြောက်သွားတာကြီးတယ် ပျောက်ပြီးသားဟာတွေလိုက်ရှုနေရတယ်လို့အဲဒီလိုပဲသဘောပေါက်လာတယ်။ဒါဒီတရားထုတဲ့ယောဂီပုဂ္ဂိုလ်ရဲ့ပြောတာ။သူကပြီးသားတွေစိတ်စိတ်ကူးတာတွေဆိုရင်ပိုးထင်ကြတာပဲစိတ်ကူးတယ်ဆိုရင်စိတ်ကူးတယ်မှတော့စိတ်ကူးတာတွေကမရှိဘူး။မရှိမှနောက်ကနေပြီးသူရှုရတယ်ဆိုတာသူထင်ရှားလာတယ်။သာဝေကျမ်းမှာဘုဒ္ဓရာဇာအဖြစ်တော့အဲ့ဒါမနာမှန်ပါလေ။စိတ်ကူးတဲ့ဟာကတစ်ချိန်ပဲနောက်ကရှုတာကတစ်ချိန်ပဲ ဇံဝင်စားပြီးတော့ရှိကဇံရတဲ့ပုဂ္ဂိုလ်တွေဇံဝင်စားပြီးဇာစိတ်ကိုဝိပဿနာရှုရရှိတယ်။အဲဒီတော့အခုစိတ်ကူးတဲ့စိတ်ကိုရှုတယ်လို့ပါပဲသူတို့ဇာစိတ်ရှုတယ်ဒီလိုရှုတာပါပဲ။ဒါပေမဲ့လို့ဇံစိတ်ကသူကတခြားပဲဇံစိတ်ဖြစ်ခိုက်တုန်းကရှုတဲ့စိတ်ဖြစ်သေးဘူး။ရှုတဲ့စိတ်ကနောက်မှဖြစ်တာကြားထဲမှာအဲကျမ်းကဖော်ပြကြတဲ့အရာအချင်းကြားထဲဘဝင်ရောင်ရှိပါသေးတယ်။

အဲအခုတရားထုတ်နေတဲ့ပုဂ္ဂိုလ်တွေအဲဒီလိုဟာတွေမဖြစ်ပါဘူးနောက်ပိုင်းကျတော့ရိုးရိုးသိတွေပါပဲအဲဒီရိုးရိုးသိတွေပထမတစ်ချိန်ဒုတိယတစ်ချိန်တတိယတစ်ချိန်သုတ္တတစ်ချိန်ပင်စမသာဒတတ္တမခုနှစ်ချိန်တည်းအောင်သူကဇောရီခုနှစ်ခုဖြစ်တာပထမစိတ်တဲ့ဒုတိယစိတ်ကပိုပြီးထက်တာဒုတိယတဲ့တတိယပိုထက်တာတတိယတဲ့သုတ္တကပိုထက်တာသုတ္တ၄ချိန်မြောက်ပြီးတော့အာရော့သွားတယ်၅ချိန်မြောက်ကျရင်အဲ့ဒါမဟုတ်တော့၆ချိန်မြောက်ကျပိုရောက်တော့ခုနှစ်ချိန်မြောက်ကျပိုရောက်တော့ အဲဒီလိုသိတဲ့စိတ်မျိုးကိုမဖြစ်တော့ဘူးဘာရောက်သွားလဲဆိုတော့တရားယုံနဲ့အဲဒီအာယုံလေးပြန်ပြီးစဉ်းစားတဲ့စိတ်ကလေးဖြစ်တယ်သူအားနေတဲ့စိတ်ပါဒါကတရားယုံကနှစ်ကြိမ်ဖြစ်တယ်ကြင်ဖြစ်ပြီးတော့ဘဝင်ကြတယ်ဘဝင်ဆိုတာအိပ်ပျော်နေတဲ့ခါဖြစ်တဲ့စိတ်မျိုးပဲအဲဒီစိတ်ကလည်းကလာတာလဲဆိုလို့ချင်းပရိသေကစိတ်ပဲအင်းတဘောကသေးပြီးတဘောဖြစ်တယ်ဆိုတာရှင်းဥစွာဖြစ်တဲ့စိတ်ကအဲဒါပရိသေစိတ်ခေါ်တယ်အဲဒီပရိသေစိတ်ကနေပြီးတော့ပရိသေစိတ်ကြောက်သွားတာနဲ့ သူကဆက်ဆက်ပြီးတော့ဖြစ်နေတာကာလျော်ဆိုအဲအသက်တရားတန်းဆိုရင်နှစ်တရားတိုင်ဆက်ကဆက်ကဖြစ်နေအခုနေဆိုရင်တော့อืม80ကျော်90ကျော်လည်းရှိတာပေါ့လေ90ကျော်လည်း60ကျော်လည်းရှိတာချိုးတော့လည်းပဲအသက်တူတူလေးနဲ့ဒီလိုလည်းရှိတာပါဒါပေမဲ့အဲ့ဒီအသက်ရှိနေတဲ့ကာလပါတော့ပရိသေစိတ်ကဖြတ်ပြီးတော့ဖြစ်နေတာသူဖြစ်နေတဲ့ကာလပါတော့အသက်ရှိနေတာနောက်ဆုံးကြတော့လေသုရိစိတ်သေတဲ့စိတ်ဆိုတာလေအဲ့ဒီပရိသေကစိတ်နဲ့အတူတူပဲ ရိသေကစိတ်ဆက်မဖြစ်တဲ့အခါသုရိစိတ်တွေခေါ်တယ်ဆက်ဖြစ်နေတဲ့အခါဘဝင်စိတ်ခေါ်တယ်ဘဝင်ဆိုတာဘဝရဲ့အစိတ်ပိုင်းအင်္ဂါပဲဒီဘဝလုံးအဲ့ဒီစိတ်တွေဖြစ်နေလို့အသက်ရှင်နေတာအဲ့ဒီတော့ဒီစိတ်ကအမြဲတမ်းလားဆိုတော့အမြဲတော့လည်းမဟုတ်ဘူးသူကอืมစိတ်ကလေးဖြစ်လိုက်ကြောက်လိုက်ဖြစ်လိုက်ကြောက်လိုက်ဖြစ်လိုက်ကြောက်လိုက်အဲမှာမြင်ကြရှိတဲ့အခါကျတော့မြင်ကြကိုဆင်ញင်တဲ့စိတ်ကဖြစ်လာတော့ဆင်ញင်ပြီးတော့မြင်သွားတဲ့စိတ်ခုနလိုပဲဝိရိစိတ်သူကလည်းအများကြီးอืม အဲဆင်ញင်းစိတ်ဖြစ်ပြီးဒီကလာမြင်တဲ့စိတ်ကလေးဖြစ်မြင်တဲ့စိတ်ဖြစ်ဖြစ်ပြီးတော့တန်တေဆိုင်ဆိုတဲ့လက်ခံတဲ့စိတ်တန်တေရဏဆိုစုံစမ်းတဲ့စိတ်ဥထောဆိုဆုံးဖြတ်တဲ့စိတ်ဆုံးဖြတ်ပြီးတော့အဲ့ဒီမှာဇောဆိုတဲ့မြစ်သက်တာမှုတို့သိဆုံးမှုတို့ဘာလို့စသည်ချင်းပေါ်လေအကုသိုလ်လည်းရှိကုသိုလ်လည်းရှိကုသိုလ်ဇောလည်းရှိပါတယ်ဇောစိတ်တစ်ချက်တန်တဲ့စိတ်တွေခုနှစ်ကြိမ်ဖြစ်တယ်အဲ့ဒီခုနှစ်ကြိမ်ဖြစ်ပြီးတဲ့နောက်ကိုတရားဝင်ဆိုတဲ့စိတ်ကတစ်ကြိမ်ဖြစ်တယ်နောက်တော့ဘဝင်ကြတော့ဝင်ကြဆိုအိပ်ပျော်တဲ့စိတ်မျိုးခုနကစိတ်မျိုးပဲ အဲ့ဒီမြင်မြင်နေတော့မှအဲ့ဒီပွင့်နေမရှိဘူးကြားနေတော့နားနေတော့စားသိနေတော့တွေးထိနေတော့သိကုသနာကြံစည်နေတော့မှအဲ့ဒီဝင်စိတ်ရမဖြစ်ဘူးဝင်ဝင်စိတ်ကပဲဖြစ်လာတဲ့သဘောမျိုးပါပဲဒီစိတ်ကလေးကပဲသူ့ချိန်နဲ့သူဖြစ်လာတာပါပဲဒါမှထက်ကထက်ကအသစ်သစ်ဖြစ်နေအဲ့ဒီတော့စိတ်ဆုံးသွားရအဲစိတ်ဆုံးသွားပြီးတော့မှဒီကမြင်မြင်နဲ့ကြားရင်ကြားတယ်ဒီကမှတ်ရတာကို ဒါတော့မြင်တဲ့စိတ်ကစိုးစိုးရရမရှိပါဘူးရှုမှတ်တဲ့ဟာနောက်ကျနေပါပြီစိတ်ကူးရင်စိတ်ကူးရစဉ်းစားတယ်ဒါရီကမရှိတော့ပါဘူးရှုတယ်ဒါပေမဲ့လို့ပဂရိပုဂ္ဂိုလ်တွေနေရာချင်းတော့อืมမြင်နေတော့အဲ့ဒါလေးစဉ်းစားရင်မြင်တာလည်းရှိစဉ်းစားတာလည်းရှိအတူတူပဲအောင်မိတယ်ကိုယ်ထဲမှာနာကျင်နေတယ်ဆိုရင်နာကျင်တာလေးစဉ်းစားတော့နာကျင်တာလည်းရှိစဉ်းစားတာလည်းရှိအတူတူပဲအဲအများကြီးနေလို့ထင်နေတာဒီလိုမဟုတ်ဘူးလို့ ဒုက္ခိုက်တာနဲ့ဖြစ်တယ်နော်သင်္ကညာရုပ်တဲ့ခါကျတော့ညံထက်တဲ့ပုဂ္ဂိုလ်တွေအဲဒီလိုရှင်းရှင်းလင်းလင်းသိရတယ်အဲပေါ်လာတာလေးမှားလိုက်ကြောက်သွားလိုက်မှားရတဲ့အာယုံလည်းကြောက်သွားသိတာလည်းကြောက်သွားမှားရတဲ့အာယုံလည်းကြောက်သွားသိတာလည်းကြောက်သွားတယ်သင်္ကညာညာကြောက်ပြနေတာရေးတွေ့ရတယ်မြဲတည်တာဘာမှမရှိဘူးအဲအခုခွန်ကြီးတို့ဟောတဲ့အတိုင်းဖြစ်စေပေါ်စေရှုရမယ်လို့ဆိုပေမဲ့တကယ်ဖြစ်နေစေရှုလို့ဖြစ်တာမဟုတ်ဘူးဖြစ်ပြီးသွားပြီကြောက်သွားပြီအဲ့ဒီမှာရှုရဒါပဲမဲ့လို့ သုတ်တန်ဒေသနာတော့ညီရချင်းအဲ့ဒီတိုင်းပါပဲအဲ့ဒီတိုင်းပဲဖြစ်ဆဲလို့ပဲခေါ်ရပါတယ်ဖြစ်ပြီးကစားလေးပါပဲမြင်ပြီးကစားကြားပြီးကစားအဲ့ဒါမာလုကျဗုဒ္ဓသုတ်နောက်တစ်ခါကျမှဟောရအောင်မယ်နှာကောင်းတယ်မာလုကျဗုဒ္ဓသုတ်ရူပန်ဒိဋ္ဌဝါတတိမုဋ္ဌာစရည်ဖြင့်အစင်းမြင်ပြီးမရှိမိလို့ရှိရင်ဖြင့်အမှတ်မရပဲနဲ့မသိပဲနဲ့နေတဲ့အတွက်ကြောင့်ကိလေသာတွေဖြစ်ပေါ်မြင်ပြီးပြီးရင်ရှုလို့ရှိရင်တော့ကိလေသာမဖြစ်ဘူးမြင်ပြီးပြီးရင် ဖြစ်ပြတော့တာသိနေရင်ဘယ်ကိလေသာဖြစ်တော့လဲမရှိတဲ့ပုဂ္ဂိုလ်တွေတော့မြင်ရတဲ့အစဉ်ကိုဟာကိုယ်ကကိုယ်ကရုပ်ဖြစ်ဖြစ်သူများကိုယ်ကရုပ်ဖြစ်ဖြစ်ကမြင့်တဲ့ဆရာသားရဆရာနေအချင်းလည်းပဲစိတ်တွေရှိတာဆွဲလမ်းမှုဖြစ်တာပဲမုန်းကြနေရတဲ့ဆွဲလမ်းမှုလည်းဖြစ်တာပဲအသက်ရှင်နေတဲ့အကောင်ပဲငါပဲသူပဲဒီလိုဆွဲလမ်းမှုတွေတော့ဖြစ်နေအဲမရှိရင်ဒီလိုဖြစ်နေတာပဲအဲရှုလို့ရှိရင်တော့အဲ့ဒါတွေမဖြစ်ဘူးအဲ့ဒါတွေကသင်္ကန်းညာရောက်တဲ့ခါကျတော့ရှိကပေါ်ပြီးကြောက်သွားပြီ စဉ်းစားတာကပိုထင်ကြပါတယ်။ကောင်းတယ်ပိန်တယ်မှလည်းစဉ်းစားတယ်မှလည်းအစတော့စဉ်းစားတာနဲ့မှတ်တာနဲ့အတူတူပဲအောင်မိတယ်စဉ်းစားနေတော့ကမှတ်ရမှတ်ရတယ်ဘယ်လိုထင်လဲလို့မဟုတ်ဘူး။စဉ်းစားတယ်လို့မှတ်တာမှတ်ရတယ်မစဉ်းစားတဲ့စိတ်ကမရှိတော့ဘူး။ထို့တူပဲမြင်နေကြတယ်မှတ်တာလည်းမှတ်တဲ့အခါကျမြင်လာကြတာတွေကမရှိဘူး။အဲလိုဖြစ်ပါတယ်အဲ့ဒါသင်္ကန်းညာကျအမှန်ကောင်းပါလေပြက်တာတွေအမှန်မြန်တယ်သူကပြက်ကြည့်တယ်တွေ့ရင်လား။อืม အဲဘိင်္ဂညာကရင့်လာတဲ့ခါကျတော့ဘယကြောက်เสียထင်းလာတယ်ဒီလိုပြည့်ပြည့်သောတာတွေညာတော့ကြောက်เสียကောင်းတာပေါ့အာရိနဝအပြည့်လည်းတင်လာတယ်အာရိနဝညာတယ်ဒါတွေကတညာနဲ့တညာနဲ့ဒဇာတိလိုပါဆက်ဖြစ်တယ်သူအကြာကြီးမဟုတ်ပါဘူးအဲဒီနိဗ္ဗိဏကညင်းငွေလာပြီတဲ့ဒီလိုယုံနာနေဖြစ်ပြီးတော့နေရတာဟာမကောင်းဘူးဒါတွေမရှိမှကောင်းပါပဲဆိုတဲ့အနေနဲ့နိဗ္ဗိဏညာညင်းငွေတဲ့ညာဖြစ်တယ် ဘုရားအာရုံနဲ့နေပင်တော့မုံစိတ္တကမြတ်တာလွံ့မြောက်ခြင်းလာပြီတဲ့ဒီလိုရုပ်ကြီးဖြစ်ပြနေတာတွေမျိုးမရှိမှဒါတွေမရှိပဲနေမှနေမှာပဲတဲ့နိဗ္ဗာန်ကိုတကယ်လိုချင်လာတာလားအဲမုံစိတ္တပြညပฏิသင်္ခါညာနဲ့အဲဒီတော့လွံ့မြောက်အောင်ဘယ်လိုလုပ်အောင်လဲဆိုဒီနေ့နည်းနဲ့မရှိဘူးဒီလိုပဲဒီတိုင်းဒီတိုင်းနေရှိတော့မှားနိုင်သိမှလွံ့မြောက်ပါအရိယာမင်းညာဖွင့်ရရောက်ပြီးလွံ့မြောက်ပါဆိုတော့လွံ့မြောက်ခြင်းနဲ့စိတ်ဖြစ်လာတယ်လွံ့မြောက်အောင်လို့ အားထုတ်ရတာတော့ပဋိသင်္ခါဉာဏ်ခေါ်တယ်အရင်ကလည်းအားထုတ်လာခဲ့တာပါပဲဒါပေမဲ့လည်းအဲ့ဒီသင်္ဃာပြအာရိနဝနိဗ္ဗာန်မုသိလူဉာဏ်ဖြစ်တဲ့ခါကျတော့အခါအထူးကြိုးစားပြီးတော့အားထုတ်လို့ပဋိပဋိတဖန်သင်္ခါရှုတယ်တဖန်ရှုတယ်တဖန်အသစ်အားထုတ်ပြီးတော့ရှုတာပေါ့လေပဋိသင်္ခါဉာဏ်ခေါ်တယ်မနန္တရာကြတယ်လို့တဖန်ရှုတဲ့ဉာဏ်တွေဖြစ်လာပြီတဲ့ဒီသင်္ခါဉာဏ်ဖြစ်တဲ့အခါမှာများသောအားဖြင့်နည်းနည်း ခဲရင်ပင်ပန်းမလို့ရှိတတ်ပါတယ်သို့သောသိမကြပါဘူးမကြခင်အတွင်းသူအားကောင်းလာတယ်ဒီသင်္ခါညာအားကောင်းလာတဲ့ခါကျတော့သင်္ခါရုပ္ပခသင်္ခါရတွေလွတ်လပ်ရှုနိုင်တယ်နဲ့အဲလောလောကူကူလေးနဲ့ကိုမှလို့ကောင်းတယ်နဲ့နေရာကြတယ်သင်္ခါရုပ္ပခညာဖြစ်တဲ့သင်္ခါရုပ္ပခညာခြေတိုင်းခြေတိုင်းဟာလည်းအဖြစ်အပျက်တွေသိအဖြစ်အပျက်ထူးအချင်းတော့ပြည့်တည်သိပြီးတော့နိစ္စဒုက္ခနာတာထင်းနေတာပါလားအဲဒါလောလောကူကူနဲ့သိနေတာပဲဘာမှခက်ခဲရင်းမရှိဘူးပထမစကားသာမကောင်းနဲ့ပိန်နဲ့ထိုင်နဲ့ဖြစ်ရစသည်ချင်း 5-6ရက်အဲများရင်လည်း10ရက်လောက်ပေါ့လေအဲမှတ်ပြီနောက်ကျသိမကြောက်ကြောက်ဆက်ရဘူးသူဟာသူပဲပေါ်ရမြတွေကိုသိရင်သိရင်မြသိသိသိသိပြီးတော့လိုက်တယ်အနာကောင်းပါလေအဲဒါဟာ9မိနစ်ကြာအောင်လည်းပဲအဲရှုပ်ထွေးခြင်းကျသိခြင်းမရှိဘူး10မိနစ်လည်းကြာအောင်ပြီးတာပဲ15မိနစ်ကြာအောင်လည်းပြီးတာပဲနိုင်ဝက်လောက်ကြာအောင်လည်းပြီးတာပဲချုပ်ပုဂ္ဂိုလ်ကျရင်တနာရီလောက်လည်းပြီးတာကြားထဲမှာစိတ်တွေပါတယ်မှာပြန့်လွယ်အောင်ပြက်သွားတာလည်းမရှိဘူးအထူးလည်းကြောက်ကြောက်မဆက်ရဘူး ယူနာကောင်းတယ်နေရာကြတယ်လေအချို့တနားရီတော့မကဘူးနှစ်နာရီသုံးနာရီလည်းကြည်တာရှိတာယူနာကောင်းတယ်ဆိုတာသင်္ဃာရုပ္ပခဏ်ညာသိကောင်းတယ်အဲ့ဒီသင်္ဃာရုပ္ပခဏ်ညာအားကောင်းတဲ့ခါကျတော့အဲ့ဒီသိနေသိနေနဲ့အရိယာမဉ္ဇဏ်ဖြစ်တာပဲနိဗ္ဗာန်ကိုမျက်မှောက်ပြုတဲ့မဉ္ဇဏ်ကိုညာဖြစ်တယ်မဉ္ဇဏ်ကသောတာပတိမေကစဖြစ်ပါတယ်သောတာပတိမေဖြစ်တော့သောတာပတိဖို့ဆိုတာလည်းအထူးမဟုတ်ပါဘူးသောတာပတိမဲ့အတိုင်းပါပဲအဲဒီစိတ် အဲ့ဒီသောတာပတိမဲ့ဖြစ်တယ်လို့ဆက်ဖြစ်တာကိုသောတာပတိဖိုလ်လို့ခေါ်ပါတယ်ပထမဆုံးဖြစ်တဲ့အကျင့်လေးတော့သောတာပတိမဲ့ခေါ်တယ်နောက်ထပ်ပြီးဖြစ်တာနှစ်ကျင့်လည်းရှိတယ်သုံးကျင့်လည်းရှိဆက်ပြီးတော့ဖြစ်တယ်အဲဒါသူ့ဖိုးခေါ်တယ်နောက်ထပ်ပြီးတော့ဝိပဿနာရှုနေလဲအဲ့ဒီလိုသင်္ခါရုပ္ပကညာဖြစ်ပြီးတော့သင်္ခါရဉာဏ်ရောက်သွားလို့ရှိရင်အရင်ကတော့သောတာပတိမဲ့အခုတော့သောတာပတိမဲ့မဟုတ်ဘူးခိုးညာဘုညာနေဒီကြအတိကြတော့ဒီလိုနှစ်ကျင့်သုံးကျင့်မဟုတ်ပါဘူးအကြာကြီးလည်းကြည်ပါတယ်ဒီကတော့ ပါရမီတို့ထူးခြားတဲ့ပုဂ္ဂိုလ်တို့မှာရှိပါတယ်အဲ10မိနစ်လောက်လည်းကြည်တယ်9မိနစ်လောက်လည်းကြည်တယ်3မိနစ်လောက်ကြည်တယ်10မိနစ်9မိနစ်10မိနစ်လည်းကြည်တယ်ချုပ်ပုဂ္ဂိုလ်တွေမှာနိုင်ပဲချုပ်ပုဂ္ဂိုလ်တွေမှာတနာရီနှစ်နာရီသုံးနာရီတော့ဒီတဲ့ပုဂ္ဂိုလ်ရှိပါတယ်တကယ်အရင်ပြုလို့ရှိရင်အာမီထူးတဲ့ပုဂ္ဂိုလ်တွေမှာအဲ့ဒါနာအေးချမ်းနေတာပဲအဲ့ဒါဖလားသမဘာဖိုးဝင်စားနေတာအဲ့ဒါ ယုံနာဖြစ်ပြက်ကိုသိတဲ့ဝိပဿနာဉာဏ်ရှင်းတာတဲ့အခါကာလကျတော့ငဃာရုပ္ပကဉာဏ်ကနေပြီးတော့ရှင်ရင်းရှင်ရင်းနဲ့မဉဏ်ဖွဉဏ်တွေဖြစ်သွားတာအဲပထမဆုံးနိဗ္ဗာန်မျက်မှောက်ပြုနိဗ္ဗာန်ဆိုတာလည်းဖြစ်တဲ့ယုံနာနဲ့လုံးဝငြိမ့်နေတဲ့သဘောတည်းရောက်သွားတာပထမကတော့ရှင်ရင်းရှင်ရင်းကယုံနာနဲ့ရတွေ့နေတာယုံနာဟောလည်းယုံနာဒီကလည်းယုံနာယုံနာနေကြီးတဲ့ပဲရှုပြရတာလည်းယုံနာအဲရှုပြရတာနာမောလည်းယုံမပေါ့ရှုပြရတာလည်းနာအဲ့ဒါတွေတွေ့နေတာပဲ အဲဒီလိုတွေ့ပြီးတော့မဉဏ်ရောက်တဲ့ခါကျတော့အဲ့ဒီတွေ့တာမျိုးမဟုတ်ဘူးဘာမှမဟုတ်တာတွေဘာမှမရှိတာဘာမှမဟုတ်တဲ့အဲယုံနာနေအကုန်လုံးကင်းတဲ့သဘောငြိမ့်တဲ့သဘောကိုဆိုတွေ့သွားတာကိုဒါနိဗ္ဗာန်တွေ့တယ်ဖြစ်တဲ့ယုံနာနေငြိမ့်တဲ့သဘောတွေ့သွားရောက်သွားဘုံညာနေကလည်းဒီတော့ပဲယုံနာငြိမ့်တဲ့သဘောတွေ့အဲ့ဒါလည်းအာပြုပြီးဖြစ်တယ်အဲဘာသာပါတိမဲ့ပြီးတဲ့တရားမျိုးမဲ့ခွန်နိုင်မဲ့ခွေတွေဖြစ်တာရှိပါလေ အဲ့ဒီဖြစ်ပုံတွေကိုဒီအတူတူကလေးရေးထားတယ်อืมဖြစ်ပြသိကအနိစ္စဒုက္ခလည်းသိပြီးအနတ္တလည်းနိရုပဲရှုတဲ့သိရသည်ခေါင်းဆိုပြီးတော့ရှုနေတဲ့ဒီလိုသိပါလေတဲ့အနိစ္စဒုက္ခအနတ္တမမြဲခြင်းအနတ္တပဲညာနဲ့သိရှင်းလင်အဲလိုယူတိုင်းယူတိုင်းပေါ်ပြောက်သွားလို့မမြဲဘူးဆင်းရဲကြီးတယ်ပဲအနတ္တအတ္တမဟုတ်တာပဲသဘောတရားများပဲဆိုသိနေလို့ရှိရင် ဘယ်လိုအကျိုးများရသလဲဆိုမညာဖုန်ညာမြတ်နိဗ္ဗာန်ဧကံရောက်နေပင်မညာဖုန်ညာရောက်ပါလေမညာဖုန်ညာရောက်နိဗ္ဗာန်ရောက်တာပဲမညာဖုန်ညာနိဗ္ဗာန်အာဟုဖြစ်တာပဲဒါတော့မဲ့ဖြစ်ရင်နိဗ္ဗာန်အာဟုဖြစ်တယ်ဖို့ဖြစ်ရင်နိဗ္ဗာန်အာဟုဖြစ်တယ်ဒါတော့မဲ့ဖို့ရောက်ရင်နိဗ္ဗာန်လည်းရောက်နေတာပဲဒါကြောင့်မို့မညာဖုန်ညာမြတ်နိဗ္ဗာန်ဧကံရောက်မြဲပင်ဒီလိုရောက်အောင်လို့ကိုယ်အထုံးကြတာအနာကောင်းတယ်ဒါရင်ဆွေရမယ် မမြဲဆင်းရဲနတ္တပဲညာနဲ့သိရှင်းသည်ညာနဲ့သိညွန်းညွန်းညွန်းပြန်စီကလွယ်သွားမမြဲဆင်းရဲနတ္တပဲညာနဲ့သိရှင်းလင်မညာဖုန်ညာညာနိဗ္ဗာန်ဧကံရောက်မြဲပင်ဧကံရောက်မြဲပင် အဲအဲဒီတော့မေဖို့နိဗ္ဗာန်ရောက်တာဘယ်ပုံလုံးဆိုတော့ဖြစ်ပြနှစ်ပါးရှုသည်သွားဘုရားနိမမင်းအဲဘုရားရှုတဲ့ဤတဲ့ရှုပြီးတော့သိတာတဲ့တခြားနည်းမဟုတ်ဘူးမိမိသာနာတကယ်ဖြစ်ပြတဲ့တရားတွေအဖြစ်ပြသိအောင်ရှုတာဘုရားရှုတဲ့ဤဘုရားလောင်းဘဝရှုတာပေါ့လေဘုရားရှုတဲ့ဤပဲတဲ့ဘုရားနည်းအတူတူပဲဘုရားကလည်းပဲသူရှုတော်တယ်သူအားထုတ်လာတဲ့ နီးကိုဟောထားတာအဲတပည့်တွေကတခြားနီးအားထုတ်ဖို့မဟုတ်ဘူးဘုရားအားထုတ်တဲ့နီးတိုင်းပဲဘုရားထုတ်တာဘယ်လိုအားထုတ်တုံးဆိုလို့ရှိရင်อืมအဲ့ဒါဟောထားတာရှိပါတယ်ဒီဘုရားဖြစ်မဲ့ညကဆုံလာပြီနေညညာဟုကပုဝေနိဝါဒရှေးအောင်ဘဝတွေကိုသိတဲ့ညာရောက်ပြီးတော့ရှေးအောင်ဘဝတွေပြန်ဆင်းနေတယ် သဘောများကြတော့ဒိဗ္ဗစိတ်ကုညာနဲ့ကြပြီးတော့လောကကြီးရှိတဲ့သတ္တဝါတွေလျှောက်ပြီးတော့ကြည့်တော့ဟိုပုဂ္ဂိုလ်သေပြီးတော့တဏှာသွားပြီးတော့ဖြစ်ဟိုပုဂ္ဂိုလ်သေပြီးတဏှာသွားဖြစ်ကာလို့ဆိုဖြစ်နေတာတွေအကုန်လုံးမျက်စိနဲ့မြင်တယ်မျက်စိနဲ့မြင်တယ်လို့ပဲလေမျက်စိနဲ့မြင်တယ်လို့ပဲအဲညာဖြင့်မြင်တာဒါဒိဗ္ဗစိတ်ကုပင်ရင်ခေါ်တယ်အဲဒီတော့ဒီလိုဘဝတွေသိသိဖြစ်နေတာဖြစ်တိုင်းဖြစ်တိုင်းအိုးဝနာဖို့သေဖို့ မဝမနာမတရားအောင်ဆိုမဖြစ်မှဖြစ်တာကဘာကြောင့်လဲဆိုရှိဘဝပြုခဲ့တဲ့ကံကြောင့်ကံကဘာကြောင့်ဖြစ်တာလဲဆိုဥပါဒံဆွဲလန်းလို့ဆွဲလန်းတာကဘာကြောင့်လဲဆိုတဏှာပြည့်တဲ့တာယာမှုဖြစ်လို့စသည်ဖြင့်ပေါ်လေပရိစ္ဆေသမုပ္ပါဒ်ဆင်ញင်ပြီးတော့ဆွဲလန်းမှုဖြစ်နေရင်ဖြစ်ရင်ဘဝသေးတယ်ဒီလိုဖြစ်ပြီးဥဝနာပြဆင်းရဲနေမှာပဲအဲဒီဥပါဒဆွဲလမ်းမှုကင်းအောင်အားထုတ်ဖို့လိုတယ်မြင်နိုင်ကြတဲ့ဓဝါ၆ပါးကတရားတွေအဖြစ်ပြက်မသိလို့ရှိရင်တော့ ဥပါဒါကဆွဲလန်းပြီးတော့ဘဝအသေးတွေသံဃာတာကဖြစ်နေတယ်ဒါတော့ဆွဲလန်းမှုဥပါဒါကင်းအောင်ရှုဖို့လိုတယ်ဆိုတာသဘောပေါက်ပြီးတော့ဘုရားအလောင်းတော်တရားစပြသူသားဘုရားလောင်းနဲ့ဘုရားလောင်းနဲ့ဒီတိုင်းပါပဲဘောဓိတတ္တပစ္စသူဥပါဒနဲ့ခန္ဓာသူဥရိယဗျာနုပတိဝိယတိဘောဓိတတ္တဘုရားလောင်းနေပဲဘုရားလောင်းလို့ဆိုဝိပတိအဲဒီမှာဝိပတိဘုရားလောင်းကိုသင်ကြားပြတာဝိပတိဘုရားလောင်းတပါးတည်းမဟုတ်ပါဘူး သိခိဝိတ္တဟုကတ္တဗနေကကကုသခောနာကိုကတ္တဗဘောရမဘောရမဘုရားကတော့နောက်ဆုံးသူဘုရားပေါ့အဲ့ဒီဘုရားလောင်းနေအကုန်လုံးပါပဲဒီရှိကဖြစ်လာတဲ့ဘုရားလောင်းနေဒီတိုင်းကြီးတဲ့ပါပဲဒီခုနှစ်ပါးအထူးမဟုတ်ပါဘူးဒီမျိုးတည်းပါပဲဘုရားလောင်းနေဘုရားလောင်းနေဟာဥပါဒိုင်အောင်ဖြစ်တဲ့ခန္ဓာ၅ပါးတွေရှိတယ်တဲ့ ဘောရိတာတဆရာတော်သည်မြတ်သောငါးပါးသောဥပါဒณะခန္ဓာသူဥပါဒณะခန္ဓာတို့၌ဥပါဒာဤအာယုံဖြစ်သောခန္ဓာတို့၌ဝါမြဲတဲ့နေချမ်းသာတဲ့နေပုဂ္ဂိုလ်သတ္တဝါများဖြင့်ဆွဲလာနိုင်သောယုံနာတရားတို့၌ဥရိယဗျာအနုပါတိဖြစ်ပြကိုရှုလို့ဥပါတိနေခဲ့ပြီအဲဒီဖြစ်ပြကလေးသိရရှုရဖြစ်ပြသိတယ်ဆိုတာစိတ်ကူးနဲ့ဖြစ်တယ်ပြည့်တယ်ဒါလိုရှုုံနေမဟုတ်ဘူးကျိုးပုဂ္ဂိုလ်ရဲ့အဲဒီလိုဖြစ်တယ်ပြည့်တယ်ရှုုံနေဖြစ်တယ် ကိစ္စပြီးတဲ့အောင်းမရမဟုတ်ပါဘူးသေချာဖြစ်တာဖြစ်တာကိုတွေးမှဖြစ်မှာပေါ့မတွေးဘဲနဲ့စင်ញုံနဲ့ဘယ်ဖြစ်မလဲအဲကိုယ်တိုင်တွေးဝရကလည်းဖြစ်ပြနေတာရှုမှတကယ်ဖြစ်ပြနေတာရှုမှဖြစ်ပြီးဖြစ်ပြီးခုနကကောင်းငယ်မှာလျှက်ရောင်လေးပေါ်လာတာမြင်မှသေချာသိတာမမြင်တဲ့ပုဂ္ဂိုလ်တွေဘယ်သိမလို့အဲဒါဝင်မြင်လို့ရှိရင်တော့ဟာဖြစ်ပြီးကြောက်တော့တာပဲဆိုသိတာပေါ့သေချာအဲဒီလိုပဲမိမိတဏှာယုံနာနေဖြစ်စေဖြစ်စေတွေပေါ်တဲ့ပေါ်တဲ့ရှုလို့ရှိရင် ဖြစ်ပြီးတဲ့ဆိုသေချာသိတာပေါ့ညာထက်လာရင်အဲ့ဒီသိတာပဲอืมအဲဒါကြောင့်အဖြစ်အပျက်ကိုရှုပြီးတော့နေခဲ့တဲ့ဘယ်လောက်ကြာတော့ဆိုနားစီတာတွေကမကြဘူးတဲ့อืมပင်စသူဥပါဒณะခန္ဓာတုဥရပြအနုပါသိနဝိရတောနတ္တပင်စသူဥပါဒณะခန္ဓာတုဥရပြအနုပါသိနဝိရတောအနုပါရာယအာတဝိစေတဝိမုစီတတ္တထောอืมဘုရားအလောင်းမှာတဲ့ သစ္စာဥပါဒနဲ့ခန္ဓာတွေ၅ပါးသောဥပါဒနဲ့ခန္ဓာတို့၌ဥရပြအနုပါဒိနောအဖြစ်ပြင်ကိုရှုလေဝိရဒနေဝိရဒနေစဉ်ဝါနေသောတသတို့ဘုရားလောင်းဤစိတ်ဓာစိတ်သည်ဝိမု సి လွတ်မြောက်သွားပြီအဲဥပါဒနဲ့ခန္ဓာ၅ပါးမြင်နိုင်ကြတဲ့ပေါ်တဲ့ယုံနာတရားတွေပါပဲအဲဒါတွေကိုရှုနေတဲ့ဘုရားလောင်းရဲ့စိတ်ဟာလွတ်သွားပြီ အဲဘယ်တော့ကြာတော့နတ်စိရသေးကမကြာဘူးတဲ့ရှုနေတာမကြာခင်ပဲလွတ်တယ်တဲ့သကောင်ရံကနေပြီးဆင်ခြင်ပြီးတော့သကောင်ရံကနေပြီးဒေဝစကုရှင်ဆင်ခြင်ပြီးတဲ့အခါကာလမှာလင်းအားကြီးကြသကောင်ရံဆိုတော့ခုနေဆိုလို့ရှိရင်ညဦး10နာရီကမနေ့ပိုင်း2နာရီလောက်ထိရှိတာပေါ့လေအဲညဦးရံက3နာရီอืม ဟိုစာဒီကြတိကြဆိုတော့၄နာရီရောညာဝိယက၄နာရီတကောင်ရံက၄နာရီညကြီးက၄နာရီအဲဒီထဲမှာ၂နာရီဆိုလို့ရှိရင်တကောင်ရံကုန်ပါပြီ၂နာရီကဒီဘက်မှာပစုံလာဆိုတော့လည်းနေကစောစောထွက်တယ်စောစောမှာဒီအစောစောပိုင်းကထွက်တာအဲတော့အောင်တက်တာလည်းနည်းနည်းစောပါတယ်၅နာရီမတိုင်ခင်ကလည်းအောင်တက်ပါတယ် အခုနေဆိုတော့9နာရီခွဲပြီးမှ9နာရီခွဲပြီး10မိနစ်15မိနစ်လောက်မှအိမ်ဝင်တက်ပါဒါလည်းပဲဟိုရက်ဒီရက်ဒီလူပွာတာလည်းရှိရရှိပါတယ်တောင်ပိုင်းနဲ့မြောက်ပိုင်းနဲ့ရှေ့ပိုင်းနောက်ပိုင်းအဲနိုင်ရကလည်းပဲသူသူနေရာနဲ့သူလုံးမှမှမှသူကတနိုင်ငံနဲ့တနိုင်ငံလည်းတူတာမဟုတ်ဘူးအရှိနဲ့အနောက်နဲ့ကွာနေတာအဲဒီ နနာရီကနေပြီးတော့အားထုတ်လာတယ်ဆိုတော့ဟိုတုန်းကနိုင်ဆက်နိုင်မရှိသေးပါဘူးအခုခုပြောတော့ဒီလိုပြောမှနားလည်မှာအဲဒီကနေပြီးတော့ရှုလာတာအာယုံမသက်ခင်အတွင်း9နာရီမကြည့်ခင်အာယုံမသက်တာ9နာရီကြည့်ခင်7မိနစ်လောက်အဲဒါကနေပြီးအာယုံတက်ပါတယ်အဲဒီအာယုံမသက်ခင်အတွင်းမှာဖျားဖြစ်တယ်ဒါတော့နနာရီကနေ9နာရီတည်သေးဆိုတော့3နာရီ4နာရီ5နာရီ3နာရီမကြာဘူး သုံးနာရီအတွင်းမှာပဲသူကဘုရားဖြစ်သွားတယ်လက်ဆက်တယ်မကြဘူးလေသုံးနာရီအတွင်းမှာလည်းပထမပရိစ္ဆေသမုပ္ပါဆင်းရင်းလာဘယ်နာရီဘယ်လောက်ကြာတယ်လဲမသိဘူးအဲ့ဒါလည်းရှိသေးတယ်ကသူကတော်တော်ရှိပါတယ်သူကအိုခြင်းသိခြင်းတွေဘာကြောင့်ဖြစ်တယ်လဲဘဝသိရှိလို့ဘဝသိဘာကြောင့်ဖြစ်တယ်လဲကံကြောင့်ကံဘာကြောင့်ဖြစ်တယ်လဲဥပါဒံဆွဲလန်းလို့ဥပါဒံဘာကြောင့်လဲတဏှာကြောင့်တဏှာဘာကြောင့်လဲဝေဒနာကြောင့်စသည်ဖြင့်ဖြစ်တာတွေဆင်းရဲတဲ့အဲဒါ ကိုရင်းသေးချင်းကင်းဖို့ရတယ်ဆင်ခြင်တော့လေဒီအကြောင်းတရားတွေမရှိရင်အကျိုးတရားမဖြစ်ဘူးဥပါဒါမရှိရင်ကာမဖြစ်ဘူးကာမရှိရင်ဘဝတည်းဖြစ်ဘဝတည်းမဖြစ်လို့ရှိရင်အိုရင်းသေးချင်းဆင်းရဲတွေမရှိဘူးသောကပရိကဒုက္ခဒေါမနသာဥပါယသာအလုံးဆင်းရဲတွေအကုန်လုံးငြိမ့်နေဆိုတာသိပြီးတော့အဲ့ဒါဆင်းရဲတာအဲ့ဒါဆင်းရဲနေတာလည်းဘယ်လောက်ကြာတယ်လို့မပြောနိုင်ဘူးမပြောနိုင်ဘူးအဲ့ဒီတရားအရှုမှအထုတ်နေတာလည်းဘုရားအထုတ်တာဘယ်လောက်ကြာတယ်လို့စာရဲပေထဲမှာတည်းရင်မရှိဘူး ဒါနဲ့ဆိုတဲ့မကြဘူးဆိုတော့မကြဘူးလို့မှားရမှာပေါ့လေကွာတဏှာကြီးတွင်းလာဖြစ်မှာပါတဏှာကြီးကြုံလဲကြုံအောင်လားတော့ပြောတာအဲ့ဒါပဲမကြမီပဲစိတ်ကလွံ့မြောက်သွားပါတယ်တဲ့ဘယ်ကလွံ့မြောက်သွားလဲဆိုရင်အနုပါဒအာတဝေဟိအာတဝေါတရားတွေမှာလွံ့မြောက်တာအာတဝေါဆိုတာကာမသောဘောဝသောဒိဋ္ဌသောဝိဇ္ဇာသောလို့ကျမ်းဂန်ဒီမှာ၄ခုရှိရတယ်ကာမသောဆိုကာမအယုန်နဲ့နှိမ့်သက်ပါရတဲ့လောဘပဲ ဘဝလောကဆိုတာဘဝကိုလူဘဝနတ်ဘဝစသည်ဘဝကိုမြင့်တဲ့တာပဲလောကဒါနဲ့ခုကကံမသွန်းတဲ့ဘဝလောကကလောဘရာကကိလေသာပါပဲอืมတဏှာလည်းခေါ်နေမှာဒိဋ္ဌာသဝအဝိဇ္ဇာသဝဒိဋ္ဌာသဝဆိုတာကဒိဋ္ဌိပဲအဝိဇ္ဇာသဝဆိုတာကအဝိဇ္ဇာရှုရှုမှလို့မသိတိုင်းမသိတိုင်းအဝိဇ္ဇာတွေရှိနေတာအဲဒီအာသဝတွေအချင်းချင်းဝါချင်းကိလေသာတွေပါပဲအဲဒီကိလေသာတွေလွတ်မြောက်သွားပြီတဲ့ နာဂံဖြစ်တောင်မှကိလေသာတွေကြံနေတာပဲဖြစ်နိုင်နေတာပဲဉာဏ်သာဖြစ်သွားတော့အကုန်လုံးမရှိတော့ဘူးမရှိတော့အဲသဂရာဂံတို့သောတာပန်တို့လည်းရှိနေတာပဲသူကတော့အနာဂံတော့မှမกินသေးဘူးဝိသုဇဉ်ဆိုတော့ပြောကြမရှိဘူးဘာကိလေသာမှညင်းတာမရှိဘူးအကြောင်းညညွတ်တဲ့ခါတော့သက်တာလို့တော်ရဲပေါ်လေတရားတွေဘာတွေနှလုံးသွင်းနေကိလေသာဖြစ်နေဒါကလည်းလုံးလုံးกินတာတော့မဟုတ်ဘူး အဲဒီအရဟတမေအရဟတကိုရောက်မှအရဟတမေရောက်တဲ့ခါကျတော့ကိလေသာတွေဖြစ်ခွင့်ကိုမရှိဘာကိလေသာမှဖြစ်တော့ဩတာပတိမဲ့ရောက်ရင်ကိုပဲပယ်လေးပါးကြာစင်နိုင်တဲ့ကိလေသာတရားစိုးတွေတော့မဖြစ်တော့ဘူးလုံးလုံးငြိမ့်သွားတယ်အဲဒီငြိမ့်သွားဖို့အားထုတ်နေရတယ်အဲရတ္တမဲ့ရောက်တဲ့ခါကျတော့ဘာကိလေသာမှကုန်ဖြစ်ရတ္တဟိုရောက်တော့ဒူဒူပေါ့မခဏကလည်းငြိမ့်သွားတာဘုကနာကျတော့လည်းပဲဘယ်ရှိတော့မလဲဘုကနာကပြီးတဲ့ခါကလား ရိုးရိုးစိတ်တွေဖြစ်နေတဲ့ခါလည်းရှိပါတယ်ဒါပေမဲ့အဲ့ဒီမှာလည်းကိလေသာတွေဘယ်နည်းဘယ်နည်းနဲ့မှဖြစ်နိုင်တော့ဘူးဘုရားဖြစ်အဲ့ဒီအရဟတဖို့ရောက်သည့်အချိန်ကစပြီးတော့အရဟတမေအရဟတရောက်သည့်အချိန်ကစပြီးတော့ကိလေသာတွေဟာဘာကိလေသာမှမဖြစ်တော့ဘူးအဲအခုကာလဆိုရင်တော့ဘုရားအလောင်းအသက်ကဟို35နှစ်မှာဘုရားဖြစ်သွားတော့ 29နှစ်ကတောထွက်ပြီးတော့29နှစ်က6နှစ်တိုင်းတိုင်းဒုက္ခရစီယာစကြီးကျင့်ပြီးတော့35နှစ်မှာပြားပြစ်သွား35နှစ်ကပြိဋိမာဆန်တော့လက်တော်80မှာပြိဋိမာဆန်40အဲ50နဲ့55နဲ့ဒီပါရောအဲ့ဒီ35 50ဟုတ်35 55ဟမ်45 အဲ45 45ဆိုတော့50နဲ့ဟော30နဲ့ဟုတ်ပြီအဲ45နှစ်အဲ45နှစ်ကာလပတ်လုံးမှာကိလေသာဘာကိလေသာစိတ်မှဖြစ်တော့ဒါခါလည်းငြိမ်းအဲ့ဒါကိုပြောတာဒီအသက်တန်းရှိတဲ့ဘုရားတွေကြတော့ရှည်ကြီးပါတချို့ကလည်းနေပေါင်းနေအများကြီးရှိတာပဲအဲ့ကြရအမှန်တရားရှိပါတယ်အဲ့ဒီတွင်မှလည်းဘာမှမဖြစ်တော့ဘူးလား စိတ်ဓာတ်စိတ်ပြီးဝိမု ക്തി လွတ်မြောက်သွားတယ်ဘယ်ကလွတ်မြောက်သွားတာလဲဆိုလို့ချင်းအာသဝကိလေသာတွေမှာလွတ်မြောက်သွားတာအာသောကိလေသာတွေမရှိတော့ဘူးဖြစ်တော့ဘူးလေဆိုလိုပါတယ်ဘယ်ဟောပဲနည်းတော့ဆိုအနုပါဒာဆိုလာခြင်းမရှိမှုလေအနုပါဒာဥပါဒာကင်းလို့တဲ့ဝိပဿနာရှုစဉ်ခါကာလကလည်းရှုတဲ့ရှုတိုင်းသိတိုင်းသိတိုင်းဟာဥပါဒာကင်းတာများတယ်ကင်းပါတယ်ဒါပေမဲ့လို့မရှုမိတဲ့အာယုံမှာဥပါဒာဖြစ်နိုင်နေတာလုံးလုံးကင်းတာမဟုတ်ဘူးအဲ သောတာပန်လည်းပဲဥပါဒာနေလုံးလုံးမကင်းဘူးသဒ္ဒါကလည်းမကင်းသေးဘူးအနာကလည်းမကင်းသေးဘူးအရဟတမေရောက်မှအဲ့ဒီဥပါဒာနေဆွဲလာမှုတွေလည်းဘာမှကုန်ဖြစ်နိုင်တော့ဘူးဒါကြောင့်ဥပါဒာမှာကင်းပြီးတော့ဘုရားလောင်းတော်ဟာဘုရားလောင်းတော်ရဲ့စိတ်ရဝိမု ക്തി အာတော်ကိလေသာတွေမှာလွတ်မြောက်သွားတယ်ဆိုတာအရဟတဖို့ရောက်သွားတာကိုပြောတာပဲအရဟတမေရတို့ရောက်ပြီးတော့သွားတာအဲ့ဒါဘုရားဖြစ်တယ်လို့ခေါ်ရတယ်အဲဘုရားဖြစ်သွားတာပါ အကြပြည့်ဆိုတာအဲ့ဒီကဖြစ်ပြီးသွားတဲ့နောက်ခုနှစ်ရက်ခုနှစ်လီအဲ့ဒီမြတ်စွာဘုရားတရားတွေနဲ့နှလုံးသွင်းပြီးတော့နေတဲ့ကရှိပါတယ်အဲ့ဒီကနောက်တော့မှတရားဟောတာတရားဟောတဲ့ခါကာလကျရင်ဘာတွေဟောတော့ဆိုသူကိုယ်တိုင်အထုတ်လာခဲ့တဲ့ဤသူတွေ့တဲ့ဤတိုင်တွေ့အောင်သိအောင်လို့ဟောလာတာပဲဓမ္မစကြာတရားကစပြီးတော့ဟောလာတာဓမ္မစကြာတရားဣတိခော ဣတိခောဘိက္ခေဥပောအန္တေနုပါကမမေဇိမာပရိဒတရဂရိနာဘိတံဘုရားစရည်နဲ့အဲဒီဒီဣတိခောဘိက္ခေဥပောအန္တေနှစ်ပါးသောအဖို့စွန်းတွေကိုစွန်းလုပ်ပြီးတော့အနုပါကမှာမကရောက်ဘူးမေဇိမာပရိဒအလယ်နာဖြစ်သောအကျင့်ကိုอืมတရဂရိနာဘိတံဘုရားငါဖျား တွေ့လာခဲ့ပြီအဲဒီမဇ္ဈိမပရိပဒါကဘယ်လောက်ဘယ်လိုအကျိုးရှိဘယ်လိုဆွမ်းရှိသလဲဆိုရင်မဇ္ဈိမပြတ်တဲ့နာပြတ်တဲ့ဆက်ခုကရဏီညာနာကရဏီဆက်ခုကရဏီပညာမျက်စိကိုလည်းပဲပြုတတ်ဖြစ်စေတတ်တယ်ညာနာကရဏီပညာကိုလည်းပြုတတ်ဖြစ်စေတတ်တယ်အဲဥပဒမာယဘိညာနိရောဓယနိဗ္ဗာန်ရသံဝတ္တိဥပဒမာယဘိညာယဥပဒမာယ ကိလေသာငြိမ်းမှုရလည်းဖြစ်တဲ့ဘိညာယထူးသောဉာဏ်မြင့်သိမှုရလည်းဖြစ်တဲ့ဥဒမဘိညာယနိဗ္ဗာန်ယနိဗ္ဗာန်ကိုမျက်မှောက်ပြုရလည်းဖြစ်တယ်အဲဒီမေဇိမပရိယာလေလန်းခြင်းကအဲဒီမေဇိမပရိယာလေလန်းခြင်းကဘာလို့လဲမဂ္ဂင်7ပါးတရားပဲမဂ္ဂင်7ပါးတရားဆိုတာဘယ်လိုဖြစ်တာလဲဆိုရင်ဘုရားလောင်းဘုရားတော်ကဥပါဒณะခန္ဓာ၅ပါးတွေအဖြစ်အပျက်ကိုရှုတာအဲ့ဒါ မဂ္ဂရှိပါတရားတွေပဲရှုတိုင်းရှုတိုင်းဟာရှုဖို့ကြောင်းရဆိုင်ပေးတာကသမာဝါယမခေါ်တယ်ရှုသိနေတာအဲရှုရှုမှတ်မိနေတာကသမာဓိခေါ်တယ်ရှုမှတ်မိတဲ့အာယုံမှာကြီးတာသမာသမာဓိခေါ်တယ်သမာဓိနဲ့ကသုံးပါရှုမှတ်တယ်ရှုမှတ်တယ်မှန်တိုင်းသိရင်သာယုံနာဖြစ်ဖြစ်မှန်တိုင်းသိရင်သာသမာဓိခေါ်တယ်မှန်တိုင်းသိဖို့ရစိတ်ဝိညွတ်ပေးနေတာလေသမာသင်္ကပ္ပခေါ်တယ်ဒါသမာသမာဓိသမာသင်္ကပ္ပပညာမဲ့ခင်လည်းပါ အဲဒါသမာဓိနဲ့ငြိမ်တော့ပညာနဲ့ငြိမ်တာမှတ်တယ်မှတ်တယ်ဒါကတော့အသစ်အသစ်ဖြစ်တယ်သမာဝါစာသမာဘောသမာလည်းငြိမ်ရှိပါပြအဲဒါဒီမစက်ကြတရားမှာတည်းဟောထားတာပဲအဲမေဇိမပရိဒါဆိုတာပဲအဲဒီမေဇိမပရိဒါပြန်ငါပြတွေ့လာပြီအဲဒီမေဇိမပရိဒါကစက္ခုကရဏီပညာမျက်စိစက္ခုစာမျက်စိပါပဲမျက်စိဆိုပေမဲ့ပညာပဲတဲ့အသိဉာဏ်ပညာကိုမျက်စိလို့ဟောထားတာတဲ့ ညာနာဆိုတာလည်းပဲအဲဒါအတူတူပါပဲညာနာနဲ့စက်ခွန်းနဲ့အတူတူပါပဲဒါအမျိုးတူလေးထားဟောတာဘယ်လိုပညာမျက်စိတွေဖြစ်တုံးဆိုဝိပဿနာရှုခါသာတဲ့မှာယုံနာပိုင်းခြားသိတာပညာမျက်စိပဲအဖြစ်ပြသိတာပညာမျက်စိပဲနေသာဒုက္ခအနတ္တတွေသိတာပညာမျက်စိပဲဝိပဿနာဉာဏ်နဲ့ကြောက်မယ်ဆိုရင်သမထနာဉာဏ်ဥရဘေယဉာဏ်ဘင်္ဂဉာဏ်ဘေယဉာဏ်စသည်သင်္ခါရုပ္ပကဉာဏ်တွေဟောတာပညာမျက်စိတွေပဲအဲနောက်ဆုံးကြတော့ င်္ဂါရသက်ကညာကျင့်တဲ့ခါကာလကြတော့မညာပူညာတွေဖြစ်တယ်သောတာပတိမညာပူညာကဆိုင်မညာပူညာတွေအဲ့ဒါတွေပညာမျက်စိတွေပဲအဲ့ဒါပညာမျက်စိတွေအသိဉာဏ်တွေဖြစ်ခြင်းအကြောင်းပဲတဲ့မဂ္ဂင်7ပါးတွေပွားရင်ဖြစ်ဖို့ရအခုရှုမှတ်နေတဲ့ပုဂ္ဂိုလ်တွေရှုလဲရှုလဲရမဂ္ဂင်7ပါးတွေဖြစ်တယ်အဲ့ဒီမဂ္ဂင်7ပါးတွေအာကောင်ပြည့်စုံတဲ့ခါကာလကြလို့ရှိရင်သင်္ခါရုပ္ပခဏ်ညာရောက်ပြီးတော့ အရိယာမဉ္ဇဏ်ပူဇော်နေဖြစ်တာပဲအပြဉ္ဇဏ်နေဖြစ်ဖို့တဲ့ဥပသမာယကိလေသာငြိမ်းဖို့လားဖြစ်တယ်ဆူတိုင်းမှာလည်းကိလေသာငြိမ်းတာများတယ်ငြိမ်းပါလေနောက်ဆုံးကြတော့အရိယာမဉ္ဇဏ်ပူဇော်ရောက်တော့ကိလေသာတွေတကယ်ကိုငြိမ်းသွားတာပေါ့လုံးလုံးပုံဖြစ်တော့အဲအရဟတမဉ္ဇဏ်ပူဇော်ကြမှာအကုန်လုံးကင်းပါတယ်ဥပသမာယအပြဉ္ဇဏ်ဘိညာယထူးသောဉာဏ်နေဖြစ်တယ်သမောဒါယထိုးသွင်းပြီးတည်တဲ့ဉာဏ်နဲ့ဖြစ်တယ်အဲ့ဒါတွေ <coughs> အဲထူးခြားတဲ့ဉာဏ်တွေပဲကြောင့်လို့ဆိုရင်မဉဏ်ဘုံဉာဏ်တရားထူးခြားတဲ့ဉာဏ်တွေဖြစ်ပေါ်ဖြစ်တဲ့နိဗ္ဗာန်ရာနိဗ္ဗာန်ကိုမျက်မှောက်ပြုပါလေဖြစ်တဲ့အဲဒါဟာမြတ်စွာဘုရားသူကိုယ်တိုင်အားထုတ်လာတဲ့ဟာလေးကို အချင်းချင်းအားဖြင့်ဟောသွားတာပဲအဲဒီဤတိုင်းအားထုတ်ရတာနောက်တော့သတိပဋ္ဌာန်ဒေသနာကတော့အပြည့်အစုံကျေကျေပြင်းပြင်းဟောထားပါတယ်ဒီလိုစဉ်းစားနေလည်းရှိပါတယ်ကျေပြန့်ဟောထားတယ် အဲ့ဒါကိုမှတ်ရအောင်လို့ခွန်ကြီးကမမြဲစင်အနတ္တပဲညာနဲ့အသိရှင်းလင်မညာဖွညာမြတ်နိဗ္ဗာန်ဧကံကြောင့်မြဲပင်ဒီတိအောင်ရေးအကုန်လုံးစအထောက်အစရအဲပေါ်ကမရှိယုံနာနဲ့ဆွဲမှုဝင်ရောက်ပြီးမြဲတယ်ကောင်းတယ်ငါကောင်းတယ်တကယ်တင်တယ်ဒါကတော့ဥပါဒာမျိုးကိုပြောတာ ပေါ်ကရှုမှသဘာဝမုတ်ချသိနိုင်တွေကစပြီးတော့ငါနံပါတ်5ကနေပြီးတော့30ပြည့်အောင်ရှုပုံသိပုံတွေကိုပြလာတယ်အဲ့ဒါဖြစ်ပြနှစ်ပါးရှုသိသွားတဲ့အဲဒီကပြောတဲ့ဖြစ်ပြတွေကိုရှုပြသိသွားရင်ဒါဘုရားနည်းပဲဘုရားလောင်းတော်မှာဒီသတ္တဥပါဒณะခန္ဓာတွေငါးပါးဥပါဒณะခန္ဓာရှုပြီးတော့မကြခင်အတွင်း စိတ်ဟာဝိမု ക്തി လွတ်မြောက်သွားတယ်အရဟတမေဖို့ရောက်ပြီးတော့လွတ်မြောက်သွားတယ်လို့ဟောထားပါတယ်အဲဒါလေးမှတ်ရအောင်လို့ဘုန်းကြီးအတူတူလေးဖြစ်ပြနှစ်ပါးရှုသည်သွားဖရာနိမမင်သုံးပါးလေးပဲဆိုရမယ်ဖြစ်ပြနှစ်ပါးရှုသည်သွားဖရာနိမမင်ဆိုဖြစ်ပြနှစ်ပါးရှုသည်သွားဖရာနိမမင် အဲ့ဒါအခုတရားထုတ်ကြတာတွေကဘုရားအားထုတ်တဲ့အတိုင်းဘုရားလောင်းအားထုတ်တဲ့အအားထုတ်ကြတာဘုရားနည်းပဲဆိုတာမှတ်သားဖို့ဘုညက်ဗျာလေးကိုတူယူအားဖြင့်ပေါ်ပြပါလေဒါကြောင့်မြတ်စွာဘုရားတိုင်းဘုရားတိုင်းဘုရားလောင်းတော်ဘောကဘုရားပြည့်အောင်အားထုတ်ခဲ့တဲ့နည်းအဲဒီမိမိကိုယ်တိုင်သိတဲ့နည်းကိုပဲမိမိတတိတာဝကတွေလည်းအားထုတ်ပြီးတော့မိမိလိုပဲ ဝိပဿနာဉာဏ်ဥတရားတို့တွေမဲ့ဉာဏ်ပုံဉာဏ်နဲ့နိဗ္ဗာန်မျက်မှောက်ပြုပြီးတော့ဆင်းရဲခြင်းနဲ့နိဗ္ဗာန်ရောက်အောင်လို့ညစွာဘုရားဟောသွားတယ်အဲဒါဘုရားဟောတော်မူတဲ့ဤတိုင်းအားထုတ်ကြတာအနဝန္တာပြကောင်းတယ်ဒါကြောင့်ခုရှုမှအားထုတ်တဲ့ပုဂ္ဂိုလ်တွေကဘုရားလောင်းတော့ဘုရားပြည့်အောင်အားထုတ်နေတယ်လို့တို့လည်းပဲဝိပဿနာဉာဏ်ဖြစ်ပြီးတော့မဉ္ဇဏ်ဖွဉ္ဇဏ်တွေပြည့်စုံအောင် အကုန်လုံးမပြည့်စုံတော့အောက်ထစ်ဆုံးသောတာပတိမဉ္ဇဉ်ဘုံညာရောက်ပြီပယ်လေးပါလုံးမြောက်တို့အာထုနေရတာပဲလို့အာယုံပြုပြီးတော့ကြိုးစားအာထုပြီးသွားကြပါပဲအဲဒီလိုကြိုးစားပြီးထက်ထက်တန်တန်အာထုခြင်းဖြင့်မိမိတို့လိုရှိရသောဝိပဿနာဉာဏ်မဉာဏ်ဘုံညာတို့ဖြင့်နိဗ္ဗာန်ကိုလျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။